ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလာပြီးကျော်၄ရက်2021ခု6လပိုင်း24ရက်တောက်ကြနေ့ညချမ်းအခါကာလမှာစကိုင်းမြို့ရွှေမင်းဝန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောလာတာဒီနေ့ မင်္ဂလာတရားတော်အပိုင်း30ရောက်လာပြီเนาะတဘောဇာမြမရှိရိယံဇာအရိယသစ္ဆာနာတတနံနိဗ္ဗာန်သစ္စည်းကိရိယာဇာဧတံမင်္ဂလမုဒ္ဓမဒီကာထာတော်မြတ်အရင်နေ့တွေကတပမင်္ဂလာ ပြောခဲ့ပြီเนาะဒီကနေ့ဘုံဘုံတို့နာယူကြရမယ့်မင်္ဂလာကမြမရှိရိယံဇာ ဗြဟ္မာစရိယမင်္ဂလာပေါ့နော်အဲ့တော့ဗြဟ္မာစရိယဆိုတာဘာတော့ဘာကြောင့်မင်္ဂလာ ဖြစ်ရတာတော့ဗြဟ္မာစရိယဆိုတဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ဒီကနေ့ညတတ်နိုင်သလောက်အသေးစိတ်ကလေးပြောကြည့်ရအောင်နော်အဲ့တော့ဗြဟ္မာစရိယဆိုတာဘာကိုပြောတာတုံးလို့ဗြဟ္မာစရိယရဲ့အတိတ်ဘယ်ကိုဖုံဖုံတို့ လက်လှမ်းမိသလောက်ရှာဖွေကြည့်တဲ့အခါမှာ အနှစ်ချုပ်ကလေးဘာတွေ့တော့ဆိုတော့မေထုံမှုမှရှောင်ကျင်ခြင်းရှစ်ပါးသီလထဲမှာအပြမစရိယမမြတ်သောအကျင့်ကနေရှောင်ကျင်တယ်ဆိုတာပါတယ်လေအဲ့ဒီမေထုံမှုမှရှောင်ကျင်ခြင်းဟာပြမစရိယဖြစ်တယ်လို့ရှေးဟုဆိုတာမှတ်ရနောက်ဒုတိယပြမစရိယအရာဘာတွေ့တော့ဆိုတော့ မေတ္တာကရုဏာမုရိတာဥပေက္ခာဆိုတဲ့ပြမစုတရား၄ပါးပြမကြီးတို့ကဲ့သို့မြင့်မြတ်သောနေခြင်းဖြင့်နေထိုင်ကြတဲ့ပုဂ္ဂိုလ်တွေနေထိုင်လိုကြတဲ့ပုဂ္ဂိုလ်တွေဟာမေတ္တာကရုဏာမုရိတာဥပေက္ခာတရားတွေကိုပွားများကြရတယ်ပေါ့ဒီတရား၄မျိုးနဲ့နေခြင်းဟာပြမကြီးတို့ကဲ့သို့မြတ်သောနေခြင်းဖြစ်လို့မို့သူ့ကိုပြမဝိဟာရ မြတ်သောနေခြင်းဗြဟ္မရှရိယမြတ်သောအကျင့်ဒီလိုပြောတယ်နော်အဲ့တော့ဗြဟ္မရှရိယရဲ့အတိပ္ပယ်လေးတွေကိုဘုံဘုံတို့ပြောပြနေတာဟုတ်လားနောက်ဒီနေရာမှာအဓိက နားလည်ကြရမယ့်ဗြဟ္မရှရိယဘာလဲဆိုတော့အရိယာမက်လို့ဆိုတဲ့မက်ကင်၈ပါးတတိပဋ္ဌာန်တရားဝိပဿနာတရားဒီထဲမှာအကုန်လုံးအကျုံးဝင်တယ် မြတ်စွာဘုရားပွင့်ထွန်းလာမှတိကွင်ရတဲ့ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ကိုဆက်ရောက်စေနိုင်တဲ့အကျင့်မြတ်မဂ်ခင်၈ပါးအဲ့ဒီမဂ်ခင်၈ပါးသည်မြမစရိယပဲလို့နားလည်ရမယ်နော်အဲ့တော့မြမစရိယအရာဘုံဘုံတို့ဘယ်အရာတွေကိုမြမစရိယလို့နားလည်ရမှာလဲလို့မေးရင်နံပါတ်1မေထုံမှုမှရှောင်ကျင်ခြင်းနံပါတ်2မြမဝိဟာရတရား၄ပါးဖြင့်နေထိုင်ခြင်း နံပါတ်3အရိယာမဂ်ခင်၈ပါးကို ပွားများကြိုးစားအထောက်ခြင်းပေါ့နော်အဲ့တော့ဘုံဘုံတို့အပြမစရိယသိခါဘုတ်မမြတ်သောမေထုံခြင်းကိုရှောင်ကျင်ခြင်းဟာပြမစရိယမင်္ဂလာဖြစ်တယ်ဆိုတာလေးကိုအရင်စပြောရမေထုံမှုမှရှောင်ကျင်ခြင်းဟာမြောင်များလှစွာသောအပြစ်အနာစာတွေကိုရှောင်ကျင်ပြီးသားဖြစ်သွားစေတယ် တော့ဒီနေရာမှာဒါလေးကိုပြောတော့ဘုံဘုံကဘာကိုသွားပြီးတော့အမှတ်ရတော့ဆိုတော့ဝေဘူးဆရာဘုရားကြီးကို နိုင်ငံသားတွေက မေးကြတာတဲ့ကြားဘူးတာပါအမေတုံဆိုတော့ဒီမေထုံမှုကိစ္စကို လောကကြီးမှာ လူသားတွေတင်မကဘူးနောက်တလိษံတွေရောအကုန်လုံးတလောကလုံးဘယ်သူမှမရှောင်ကြပါဘဲနဲ့ဘာကြောင့်မြတ်စွာဘုရားက ဒီအမှုကိစ္စကိုရှောင်ကျင်ဖို့ဟောရတာတုံးလို့အဲ့လိုမေးမေးတော့ဆရာကြီးကတူတူတုတ်တုတ်ပဲပြန်ဖြေတယ်ဒုက္ခတွေများမှာဆိုလို့ပါလို့ဖြေတယ်တဲ့နော်ဒါကိုဘုံဘုံတို့ကြည့်မယ်ဆိုလို့ရှိရင်ဒီစကားလုံးတစ်လုံးဟာဘယ်ထိတားသွားသလဲဆိုတာကိုစဉ်းစားကြည့်နေနေပေါ့နော်ဒီအမှုကိစ္စကိုမရှောင်ကျင်နိုင်လို့အရှုပ်ထွေးတွေအပူလောင်တွေဆင်းရဲမှုပင်ပန်းမှုတွေ လူလောကမှာအများကြီးကြုံကြရတယ်ဟုတ်လားဒါကိုရှောင်ကျင်နိုင်မယ်ဆိုလို့ရှိရင်မြောင်များလှစွာသောဒုက္ခဒုက္ခတွေအရှုပ်အထွေးတွေကိုတခါတည်းဘုံဘုံတို့ရှောင်မိသားဖြစ်သွားတယ်ပေါ့နော်ဒီမြမစရိယနော်မေထုံမှုမှရှောင်ကျင်ခြင်းဆိုတာ ਨੇ ပတ်သက်ပြီးတော့ဘုံတို့ဗုဒ္ဓဘာသာဝင်တွေအသေးစိတ်နားလည်ထားတဲ့နဲ့နော်မေထုံငယ်9ပါးဆိုတာရှိတယ်အဲ့ဒါဒီမင်္ဂလာအရာမှာ နည်းနည်းပြောပြသင့်တယ်လို့ထင်တယ်။အဲဒါမြတ်စွာဘုရားကဒီမမြတ်သောအကျင့်ကိုရှောင်ကျင်တဲ့နေရာမှာတကယ့်ကိုပဲနော်တန်တန်ရှင်းရှင်း ဖြစ်ချင်တယ်ဆိုလို့ရှိရင်အခုပြောမဲ့မေထုံငယ်ခုနှစ်ပါးကိုလည်းပဲရှောင်ကျင်နိုင်မှသာလဲတကယ်ဖြူရှင်တယ်လို့ဆိုရမယ်ပေါ့နော်။အဲ့ဒါကဘာတော့ဆိုတော့ဩယောက်ျားမိန်းမအချင်းချင်းနန္တာလိမ့်ပေးတာပန်းပန်ပေးတာနင်းနှိပ်ပေးတာစုံနေပေးတာ ရေချိုးပေးတာအဲ့ဒါကိုตาရတယ်အဲ့ဒါဆိုလို့ရှိရင်ဒါမေထုံငယ်လွန်ကျူးရာရောက်သွားတယ်ပေါ့နော်နောက်ပြီးတော့အပြန်အလှန်တယောက်နဲ့တယောက်တစိမ့်စိမ့်ကြည်နေရတာကိုစိတ်ထဲမှာตาရနေတယ်နှမြင်းနေရတာကိုตาရနေတယ်အဲ့ဒါလည်းပဲသူကဒီမေထုံငယ်ထဲမှာသူပါတယ်အပြမစရိယတိခါဘုတ်ကိုတန်တန်ရှင်းရှင်းကျင့်သုံးရင်လည်းဆိုရင်ဒါတွေကိုဘုန်းဘုန်းတို့သိထားရမယ်နော် နောက်သုံးခုမြောက်မေထုံငယ်ကဘာပြောလို့ဆိုတော့အတူတကွစကားတွေပြောပြီးတော့ရေမောနေရတာအဲ့ဒီဟာကိုသဘောကျနေတာပေါ့နော်ပြောဆိုရေမောနေတယ်တယောက်နဲ့တယောက်ကြီးစဲနေတယ်စနေတယ်နောက်နေတယ်အဲ့ဒီဥစ္စာကိုပျော်ရွှင်နေတာตายရနေတာနောက်နံပါတ်၄မိထုံငယ်ကြတော့ဗာပြောလို့ဆိုတော့တယောက်နဲ့တယောက်မြင်ရတာတော့မဟုတ်ဘူးနံရံတို့ဘာလို့ချားနေတယ်ခက်လန့်လန့်မမြင်ရဘူးမမြင်ရပေမဲ့လို့ စကားပြောသံကြားရတယ်ရေသံတွေကြားရတယ်နော်တချင်းဆိုသံတွေကိုကြားနေရတယ်နော်ယောက်ျားလေးကလည်းမိန်းကလေးအတန်ကိုကြားရတယ်မိန်းကလေးဘက်ကကြည့်ရင်လည်းယောက်ျားလေးအတန်ကိုကြားရတယ်လူမမြင်ရဘူးအတန်ကြားရတာကိုပဲตาရနေတယ်စိတ်ထဲမှာကြည်နူးနေတယ်အဲအဲ့ဒါလည်းမေထုံငယ်ပဲတဲ့ဟုတ်လားနောက်ပြီးတော့နံပါတ်5ကျတော့ဘာပြောတော့ဆိုတော့အခုလောလောဆယ်တွေ့ကြုံပြောဆိုနေတာတော့မဟုတ်ဘူးဒါပေမဲ့တစ်ချိန်တုန်းက အတူတူနေခဲ့ထိုင်ခဲ့တာပြောခဲ့ဆိုခဲ့တာတွေ့ခဲ့ကြုံခဲ့တာကိုပြန်တွေးပြီးတော့စိတ်ထဲကตายာနေတာအဲ့ဒါလည်းမေးထုံငယ်ပဲတဲ့တကယ်နော်တန်ရှင်းဖြူစင်ဖို့ဘလောက်ခက်တယ်လဲဆိုတာလေးကိုစဉ်းစားကြည့်ဦးနော်နောက်နံပါတ်6ပြောထားတာကျတော့ तू ကအဲ့ဒါလို့ကိုဖြစ်ခဲ့တာတွေကိုအမှတ်ရတာမျိုးတော့မဟုတ်ဘူးဒါပေမဲ့ तू ကဘာလဲဆိုတော့သူများတွေပျော်ပျော်ရွှင်ရွှင်နေနေတာကိုကြည်ပြီးတော့ तू ကအားကြတယ်ဟုတ်လား အော်သူတို့တော့တော်တော်ဟုတ်နေမှာပဲလို့စိတ်ထဲကသူများတွေကြည်နူးနေတာကိုကြည်ပြီးတော့သူ့စိတ်ထဲမှာตาယာနေတာဟုတ်လားအဲ့ဒါနံပါတ်6မေထုံအေးတဲ့ဟောနံပါတ်9မေထုံငယ်ကြတော့ပိုးတောင်နူးညံ့သွားတယ်အဲ့ဒါသတိထားစရာပေါ့အဲ့ဒါဘာတော့ဆိုတော့ကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာနော်လူစည်းစိမ်နဲ့စည်းစိမ်ကိုရလိုတဲ့စိတ်နဲ့တောင်းတပြီးတော့ကုသိုလ်ပြုအဲ့ဒါမေထုံငယ်တဲ့ပါအေးတဲ့ နော်အပြမစရိယသိခါဘုတ်ကိုဖြူဖြူစင်စင်စောင့်ထိန်နေတယ်ဆိုရင်ဒီမေထုံငယ်ခုနှစ်ပါးကိုပါဘုန်းဘုန်းတို့ဘာလို့ဖို့လို့တော့မဖြစ်အောင်ကြိုးစားဖို့လိုတယ်ပေါ့အဲ့ဒါကိုညောင်လေးပင်တော်အားဆိုတော်ကြီးကအချင်းကျုပ်ဆောင်ပုတ်ကလေးတွေစီးတဲ့နေရာမှာအလွန်ကိုပဲလက်ဖြားခါလာအောင်တော်တဲ့ဆရာတော်ကြီးပေါ့နော်ဆရာတော်ကြီးကဘလို့ရေးထားတုံဆိုတော့ဒီမေထုံငယ်ခုနှစ်ပါးကိုပုတ်သက်မကျူးရေမြူးမရှိ မျက်စိမဆုံတံမျိုးစုံပြည့် ရှေးပြစ်မကြံမောင်နှံငုံရှောင်နတ်ပေါင်မရွယ်ဤခုနှစ်သွဲမှတ်ဖွယ်မေးထုံငယ်လို့ရေးတယ်။အံဩစရာပဲသူ့ရဲ့ကြပြာစွမ်းပေါ့နော်။ပုတ်သက်မကျူးတဲ့။ဟုတ်လား။နပုတ်သက်တာတွေတွေ့ထိတာတွေဒါမလွတ်ဘူးပေါ့နော်။ရေမြူးမရှိတဲ့။နော်ပြောဆိုရေမြူးနေတာမရှိဘူး။မျက်စိမစုံတဲ့။ဟောအချင်းချင်းတယောက်ကိုတယောက်ကြည့်ပြီးတော့ตายရတာမရှိဘူး။တန်မျိုးစုံပြစ်တယ် နော်စာတာနောက်တာရဲတာမောတာအဲ့ဒီအတန်တွေမရှိဘူးရှေးပြစ်မကြံတဲ့ရှေးတုန်းကနော်နေခဲ့ထိုင်ခဲ့တွေ့ခဲ့ကြုံခဲ့တာဒီကြံစီတာမရှိဘူးမောင်နှံငုံရှောင်ဟော သူများတွေနော်အဆင်ပြေနေတာကြည့်ပြီးတော့ကိုယ်စိတ်ထဲကตายရတာမရှိဘူးပြီးတော့ပါတယ်နတ်ဘောင်မရွယ်တဲ့နတ်ဖြစ်ခြင်းလို့လူဖြစ်ခြင်းလို့ကုသိုလ်ကောင်းမှုလုပ်တာ မဟုတ်ဘူးပေါ့နော်ဒါကတော့ဘုန်းဘုန်းတို့ဒီမြမစရိယမင်္ဂလာနဲ့ ပြည့်စုံအောင်ကြိုးပမ်းအထုတ်မယ်လို့မြင်မာတဲ့ရည်ရွယ်ချက်ရှိရတဲ့ပုံကိုယ်တွေအတွက်နော်ဒီမြမစတိယမင်္ဂလာရာမှာဘုံဘုံတို့ဒီကနေ့ပြောဖို့ရည်ရွယ်ထားတဲ့နော်မေထုံမှုမှရှောင်ကျင်ခြင်းမြမဝိဟာရတရား၄ပါးပွားများနေထိုင်ခြင်းမြတ်သောအရိယာမဂ်ခင်၈ပါးကိုပွားများပြီးတော့နေထိုင်ခြင်းဒီ၃မျိုးတွေကနော်မေထုံမှုမှရှောင်ကျင်ခြင်းဆိုတဲ့မြမဝိဟာရနဲ့ပတ်သက်ပြီးတော့ဒါလေးကိုဘုံဘုံကပြောပြဟုတ်လားအဲ့တော့ဆက်ပြီးတော့ဗာပြောခြင်းတုံးဆိုတော့ ပြမဝိဟာရတရား၄ပါးနဲ့နေထိုင်ခြင်းဟာပြမရှိရိယမင်္ဂလာ ဖြစ်တယ်ဆိုတာလေးဟုတ်လားတော့ဒီနေရာမှာမင်္ဂလာဆိုတာဘာတော့မင်္ဂလာဆိုတာပြစ္ဆုတ်ပန်တန်တရားနှစ်ဖြာကောင်းကျိုးတွေကိုဖြစ်ပွားစေတယ်လို့မင်္ဂလာဒါနားလည်ကြပြီလားနော်အဲ့တော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီမြင့်မြတ်တဲ့တရားတွေဟာကျင့်သုံးနိုင်ရင်ကျင့်သုံးနိုင်သလောက်ပြစ္ဆုတ်ပန်တန်တရားနှစ်ဖြာကြီးပွားမှုချမ်းသာမှုကိုတေချာပေါက်ဖြစ်ထွန်းစေတဲ့အတွက်ကြောင့်သူသည်အလွန်ကြီးကျယ်တဲ့မင်္ဂလာပေါ့ ဟုတ်လားဒါလူတိုင်းလည်းပဲအကုန်လုံးကျွမ်းကျင်ပြီးသားပဲစိတ်ထဲမှာမေတ္တာဆိုတာဘာကရုဏာဆိုတာဘာဟုတ်လားမုရိဒာဆိုတာဘာဥပေက္ခာဆိုတာဘာကျွမ်းကျင်ကြပြီးသားသိကြပြီးသားနော်လိုနေတာကအဲ့ဒါကိုလက်တွေ့ကိုယ်စိတ်ထဲမှာထည့်မိဖို့ပေါ့နော်ကိုယ်စိတ်ထဲမှာမေတ္တာဖြစ်ဖို့ကရုဏာဖြစ်ဖို့မုရိဒာဖြစ်ဖို့ဥပေက္ခာဖြစ်ဖို့ဘုံဘုံတို့စူးစမ်းဖို့ပဲလိုမယ်ပေါ့နော်အတိပ္ပယ်ကတော့အများစုကသိကြပြီးသားတော့ဒီဗြဟ္မဝိဟာရတရား၄ပါးထဲမှာမှာအထူးသဖြင့်မေတ္တာပေါ့ မေတ္တာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒေသနာတော်တွေကိုအထူးပြုပြီးတော့ဟောတာတွေအများကြီးရှိတယ်။အဲ့တော့မေတ္တာဆိုတာဘာတော့မေတ္တာဆိုတာလိုရင်းအဓိပ္ပာယ်ဖွင့်ရရင်တတ္တဝါတွေရဲ့ကောင်းကျိုးချမ်းသာကိုလိုလားတာပို့ပြီးတော့အတူချုပ်ပြောရရင်တတ္တဝါတွေကိုချမ်းသာစေခြင်းတာနော်တတ္တဝါတွေကိုချမ်းသာစေခြင်းတာမေတ္တာတတ္တဝါအလုံးဘေးရန်ကင်းကြပါစေကျမ်းမာရေးကောင်းကြပါစေ စိတ်ချမ်းသာကြပါစေနှလုံးစေဝံငြိမ်းအေးကြပါစေနမကောင်းတာတွေဘာမှမဖြစ်ကြပါစေနဲ့ကောင်းတာတွေအကုန်လုံးဖြစ်ကြပါစေလို့စိတ်ထဲကတတဝအလုံးရဲ့ပုံမှာကောင်းစားစီလိုတဲ့ချမ်းသာစီလိုတဲ့စိတ်ကလေးကိုဒါပါခေါ်တော့မေတ္တာအဲ့ဒီစိတ်ကလေးကိုကိုယ်တန်တာမှာထက်ခါထက်ခါဖြစ်အောင်လုပ်တယ်နော်တစ်ခါဖြစ်အောင်လုပ်တယ်နောက်တစ်ခါဖြစ်အောင်လုပ်တယ်နောက်တစ်ခါဖြစ်အောင်လုပ်တယ်အဲ့လိုထပ်ထပ်ပြီးတော့ဖြစ်အောင်လုပ်တာကိုမလုပ်တဲ့ခေါ်တော့မေတ္တာပွားတယ်ဒါ ਉਹ ပဲ မေတ္တာပို့တယ်လို့ကိုယ့်ရဲ့မေတ္တာကိုသူများစီပို့တယ်ဆိုတဲ့အတိပဲမျိုးသုံးနှုံးပြီးတော့ပြောတာဟောမရှိဘူးလားရှိရနော်အဲ့ဒီမေတ္တာတရားကိုမြတ်စွာဘုရားကဒီပြင်ကမ္မထမ်းနေတဲ့နော်အထူးပြုပြီးတော့အကျိုးကျေးဇူးတွေများလွန်းလို့မြတ်စွာဘုရားနော်ဝိတေသနာပြုပြီးတော့ဟောတဲ့နော်သုတ်တန်တွေရှိတယ်အဲ့ဒီတဲကဘုန်းဘုန်းတို့နည်းနည်းလောက်ပေါ့လေ ထင်ရှားတာကမေတ္တာအကျိုး၁၁မျိုးဆိုပြီးတော့နမရှိဆိုတော့ဘုရားကြီးရေးတဲ့စောင့်ပုတ်လင်္ကာလေးပါတချို့လူတွေရဲ့နှုတ်ဖျားမှာ ရှိပြီးသားဟုတ်လားအိမ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လူနဲ့စောင့်လက်နံများစိတ်မိသားတို့ရှောင်ရှားကိုမှာလင်းစွာစိတ်တည်ရွှင်ကြည်မျက်နာတေကာမသွေလားလေပြမှာဆက်တဖြာသည်မေတ္တာပွားမှုအကျိုးတည်းတဲ့အလွန်ကောင်းဟုတ်လားအိမ်နိုးချမ်းသာ အိတ်တဲ့ခါမှာပဲဖြစ်ဖြစ်နိုးထလာတဲ့ခါမှာပဲဖြစ်ဖြစ်ကြည်ကြည်လင်လင်ချမ်းချမ်းသာသာအိတ်ရှိရတယ်ကြည်ကြည်လင်လင်ချမ်းချမ်းသာသာနိုးထရတယ်မေတ္တာကင်းတဲ့ပုဂ္ဂိုလ်တွေအိတ်ခါနေမှာကြည်ကြည်လင်လင်နဲ့အိပ်ပျော်သွားတာမဟုတ်ဘူးဘူးဝါဒနဲ့နော်အိပ်ပျော်သွားတာနိုးလာပြီဆိုလို့ရှိရင်လည်းပဲအေးရေးမဝတဲ့ပုံစံမျိုးနဲ့မကြည်မလင်ထိုင်ထိုင်မိုင်မိုင်နိုးလာတာဟိုတလောကဒကာကြီးတယောက်ကဘုံဘုံကိုရှောက်တယ်အဲ့ဒါလေးကိုသူက အိတ်ခါနေလည်းပဲတော်တော်နဲ့အိတ်မပြောလို့အိတ်ဆေးတောက်ရတယ်။နိုးလာပြီဆိုတော့လည်းအလွန်ကိုမကြည်မလင်ထိုင်ထိုင်မဲမဲကြီးနဲ့အိတ်ရနိုးရတာဆင်းရဲတယ်ပေါ့နော်။အဲ့ဒါဘုရားဟောထားတာ အိတ်နိုးချမ်းသာမေတ္တာတရားအိတ်တဲ့အခါနိုးတဲ့အခါမှာအလွန်ချမ်းသာတယ်လို့ဟောထားတာငါလှုပ်ကြည့်အောင်မယ်ဆိုပြီးတော့မေတ္တာတရားကို तू လှုပ်ကြည့်တယ်ပို့ကြည့်တယ်မေတ္တာပွားကြည့်တယ်။ဘုံဘုံရဲ့တဲ့ဘုရားကိုအလွန်ကြည်ညိုတယ်ပေါ့သူ့စိတ်ထဲမှာ။ဟောဆိုအော်ဒါတွေကတကယ်ပါလားလို့သူ့စိတ်ထဲမှာ။ အဲ့ဒါလိုယုံကြည်မှုကိုရသွားတယ်ဘာဖြစ်လို့လဲဆိုတော့ဟုတ်တယ်တဲ့ချမ်းချမ်းသာသာအေးနိုးလာလည်းပဲအေးကြီးကိုဝါနေတာပဲနော်ကြီးလင်းနေတာပဲလို့အဲ့လိုရှောက်တယ်ဟုတ်လားမေတ္တာရဲ့အကျိုးကျေးဇူးမင်္ဂလာဖြစ်ပုံကိုပြောနေတာဟုတ်လားအိမ်နိုးချမ်းသာပြီးတော့ဗါတယ်တော့ကောင်းစွာအိမ်မက်အိမ်မက်ဆိုးမမက်ဘူးအိမ်မက်ဆိုးမက်ရင်အေးရတာကောင်းကောင်းအနာရတယ်လို့မပြောနိုင်ဘူးနော်အိမ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လူနဲ့ နော်ကိုယ်ပတ်ဝန်းကျင်မှာရှိတဲ့လူတွေနဲ့တည်းရဲ့ချစ်ချင်းမေတ္တာကိုလွယ်လွယ်လေးရနိုင်တဲ့မေတ္တာအာကြီးတယ်လို့နော်ချစ်လျက်လူနဲ့စောင့်လက်နှများတယ်ဟောနတ်တည်းရဲ့စောင့်ရှောက်မှုကိုဒေဝတာနာရခန္တီနတ်တည်းရဲ့စောင့်ရှောက်မှုကိုရတယ်နတ်ဆောင်လျှောက်ခံရတဲ့ပုဂ္ဂိုလ်ဟာအရာရာမှာအကောင်းပဲတွေ့ရတယ်အကောင်းကြီးကြုံရတယ်လို့အဲ့လိုဟောတာလည်းရှိဟုတ်လားနတ်တည်းရဲ့မေတ္တာကိုရတော့နတ်တည်းဟာကိုယ်ကိုဆောင်လျှောက်တာပေါ့ ချစ်လျက်လူနဲ့စောင့်လက်နှံများစိတ်မီဓာတို့ရှောင်ရှားကိုမှနတ္တဝီတံဝါအက္ခံဝါတတ္ထံဝါကမတိဟုတ်လားအစိတ်မီလက်နှက်တတ္ထဆိုတာလက်နှက်ကိုပြောတာဟုတ်လားအစိတ်တို့မီတို့လက်နှက်တို့မကြမရောက်နိုင်ဘူးတဲ့နော်စိတ်မီဓာတို့ရှောင်ရှားကိုမှလျင်စွာစိတ်တည်နော်ဒိုဒံစိတ်တံတမာတိယတိ မေတ္တာတရားဟာစိတ်ကိုအလွန်မှမြန်မြန်ဆန်းဆန်းတည်ငြိမ်စေတယ်နော်မေတ္တာစိတ်ကလေးထားလိုက်တာနဲ့စိတ်ကငြိမ်သွားတယ်ဘုန်းဘုန်းတို့ရဲ့စိတ်တရားရေဘူးရာအဖြစ်မငြိမ်ဘူးဆိုတာမကျေနပ်မှုအလိုမကျမှုစိတ်တိုင်းမကျမှုတွေနဲ့ရောက်ရက်ခတ်တာများတာပေါ့နော်လျင်စွာစိတ်တည်ရှင်ကြည်မျက်နာမျက်နာလေးသူများကြည့်ချင်းစရာကောင်းတယ်မြင်ချင်းစရာကောင်းတယ်မေတ္တာရှိတဲ့ပုဂ္ဂိုလ်မေတ္တာရှိနေတဲ့ချိန်မှာမေတ္တာရှိနေတဲ့ပုဂ္ဂိုလ်ရဲ့မျက်နာကြည့်ရတာအေးချမ်းနော် ရွှင်ကြည်မျက်နှာသေကာမတွေးတဲ့ဘဝရဲ့အရေးကြီးဆုံးအခြေအနေလို့ဆိုရမယ်သေကာနိအနေထားလေးနော်မတွေးမဝေးကြည်ကြည်လင်လင်ချမ်းချမ်းသာသာနဲ့ဘဝကိုဆုံးသက်ရတယ်နော်ကြည်ကြည်မကြည်မလင်နဲ့စင်စင်ရဲနဲ့ပူပူလောင်လောင်နဲ့သေရမယ်ဆိုရင်ကောင်းတဲ့ဘဝဘယ်ရောက်နိုင်မှာတော့ဟုတ်လားတဘဝရဲ့အရေးကြီးတဲ့အစိပ်ပိုင်းကြီးလို့မဆိုနိုင်ဘူးလားသေကာနိဆိုတာအဲ့ဒီအရေးကြီးတဲ့အခြေအနေကိုပြည်ပြည်လဲလဲဖြည့်ရှင်းပေးနိုင်တယ်ပေါ့မေတ္တာတရားနော် သေကမတွေ့လားလေပြမဆက်တဖြာသည်နော်သေပြီးရင်လည်းပဲမေတ္တာရဲ့အရှိန်ကအစွမ်းတတ္တိကကြီးလွန်းလို့နော်ကောင်းတဲ့ဘဝကိုပို့တဲ့နေရာမှာလူဘဝနတ်ဘဝကိုကြော်ပြီးတော့ဗြဟ္မဘဝထိရောက်အောင်ကိုသူကပို့လိုက်နိုင်တယ်သူ့ရဲ့အရှိန်တွေတွန်းအားတွေကကြီးမားလို့ဟုတ်လားဒါမေတ္တာကိုမြတ်စွာဘုရားအထူးပြုပြီးတော့ဟောထားနော်မေတ္တာအကျိုးဆက်တဲ့မျိုးတဲ့ဟုတ်လား နောက်ပြီးတော့မာစီဆိုတော်ဘုရားကြီးမှတ်သားလွယ်အောင်ထပ်ပြီးတော့ရေးထားတဲ့ဆောင်းပုဒ်လေးတစ်ခုလည်းရှိတယ်အတူတူလေးတွေဘုံဘုံကပြောပြနေတာတနေ့သုံးကဩတေရဖြင့်ချက်ခါထမင်းကြွေးမွေးခြင်းထက်မယွင်းစင်စစ်နို့တညစ်စာကျိန်သုံးကမြမေတ္တာပွားများကြိုးကြီးမားသည်ဘုရားမြတ်စွာမိန်ကွန်းသည်တဲ့မြတ်စွာဘုရားဟောခဲ့တာနော်ရှိတယ်တယုတ်ပါဠိတော်ထဲမှာဟုတ်လားနော်တနေ့ကိုသုံးက နော်တခါတခါဆိုရင်ထမင်းအိုးကြီးတရားနဲ့အဲ့ဒီထမင်းအားထိုက်တန်တဲ့ဟင်းနေနဲ့ဒီနေ့ကိုသုံးခါကျွေးလူတွေကိုနော်ဒါနာကောင်းမှုကြီးအကြီးအကျယ်ပေါ့နော်ဒီနေ့အိုး300ပေါ့ဟုတ်လားဒီနေ့300ကအိုးတရားဖြင့်ချက်ခါထမင်းကျွေးမွေးခြင်းထက်မယွင်းစင်စစ်နှုတ်တညစ်စာကျိန်300ကမြတ်တယ်မေတ္တာပွားများကြိုးကြီးမားသည့်ဘုရားမြတ်စွာဘုရင်ကိုနေတယ်။ကံရှင်းပြစရာမလိုတော့အောင်ကိုရှင်းနေပါတယ်ဟုတ်လား။ တနေ့ကိုသုံးခါမေတ္တာပို့တယ်တစ်ခါပို့ရင်နှုတ်တညစ်စာကလေးသိမများပါဘူးဟုတ်လားဒါမြတ်စွာဘုရားနှိုင်းရှင်ပြတာပေါ့မေတ္တာလေးကတော့ကြီးကြီးလေးလေးအေးအေးချမ်းချမ်းလေးဖြစ်ဖို့တော့လိုမယ်ပေါ့နော်တကယ်ကိုပဲအမြုပ်လင်းချက်မှမပါဘဲနဲ့ဟုတ်လားတကယ်ချမ်းသာစီလို့တဲ့စိတ်ကလေးဖြစ်မယ်ဆိုရင်အဲ့ဒီစိတ်ကလေးရဲ့စွမ်းအားတတ္တိဟာကြီးမားလွန်းလို့တနေ့ကိုအိုးကြီးသုံးရတဲ့အလှူဒါနပြုတ်ရတာတဲ့ပိုးပြီးတော့ကြီးမားတဲ့အကျိုးရလဒ်ကိုရစေနိုင်တယ်မေတ္တာရဲ့အစွမ်းပေါ့နော် ဒါကြောင့်မို့လို့ဒီဗြဟ္မဝိဟာရတရားဓမ္မမေတ္တာလေးကိုဘုံဘုံကပြောပါတယ်ဒီဗြဟ္မဝိဟာရနဲ့ပတ်သက်ပြီးတော့ဟိုမေတ္တာကရုဏာမုဒိတာဥပေက္ခာဒီလေးမျိုးလုံးကိုလည်းပဲအကျဉ်းမြင့်လေးတော့ဘုံဘုံတို့ဟာစူးစမ်းတဲ့နဲ့အားထုတ်တဲ့နဲ့ပေါ့ဟုတ်လားအင်းဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ဟိုတုန်းကမစိုးရင်ပဋ္ဌာန်းဆရာတော်ကြီးနော်အလွန်နာမည်ကြီးတဲ့ဆရာတော်ကြီးရေးခဲ့တဲ့ကြပြလေးရှိတယ်ဒီခေတ်မှာတချင်းတွေတောင်လှုပ်ပြီးတော့ဆိုရတာရှိတယ် အဲ့ဒီကြပြလေးထဲမှာဒီဗြဟ္မဝိဟာရတရား၄ပါးရဲ့အကြောင်းကိုနော်ထည့်ပြီးတော့ရေးထားတာလေးကအမြင်တစ်မျိုးနဲ့ပို့ပြီးတော့ကြည်ကြဲပြန့်ပြန့်မြင်တတ်သွားစရာရှိတယ်ပေါ့နော်ဆရာကြီးဆရာတော်ကြီးကဘလို့ရေးထားတော့ဆိုတော့နေတွက်နေဝင်ကိုးကုံရှင် နေစဉ်ရှိခိုးမယ်ချားဘူးတယ်နော်အနန္တာငါးဂုံတော်များညွတ်တော်ကြတော့မယ်မျက်နာတစ်လင် ရေကိုမြင်မြင်စဉ်မေတ္တာပွားပါမယ်ရေဟိုက် ကြည်လင်တဲ့အေဂျင့်နဲ့အညစ်အကြေးကိုတန့်ရှင်းစေတယ်ဟုတ်လားဒီရေကိုကြည့်လိုက်တာနဲ့စိတ်ကရေဘူးအဖြစ်ကြည်လင်းသွားတဲ့သဘောရှိတယ်အဲ့တော့တတ္တဝါတွေဟာလည်းဒီရေလေးလိုနော်အပြစ်ကင်းကြပါစေတန့်ရှင်းစင်ကြယ်ကြပါစေငြိမ်းအေးကြပါစေမပူလောင်ကြပါစေနဲ့အစရှိသဖြင့်ရေကိုကြည့်ပြီးတော့တတ္တဝါရဲ့ပုံမှာနော်မေတ္တာပို့ဖို့အမှတ်ရလိုက်တာပေါ့နော်မေတ္တာရေဖြန်းလိုက်တဲ့သဘောပေါ့နော်မျက်နာတစ်လင်ရေကိုမြင်မြင်စဉ်မေတ္တာပွားပါမယ်မနဲ့လင်းလင်းချင်း လွန်ကြီးမားတဲ့မင်္ဂလာနဲ့စဖို့သင်ပေးတာပေါ့မျက်နာတည်လင်ရေကို မြင်မြင်စဉ်မေတ္တာပွားပါမယ်တည်ရင်တည်ရင်ရော့ယိုယွင်ရုပ်ဆင်းတတိထားပါမယ်ဟုတ်လားကိုမျက်နာရဲ့အိုစားလာတာကိုကြည့်ပြီးတော့နောက်ခန္ဓာကိုယ်ရဲ့နော်တဘာဝမကောင်းတဲ့ဘက်ကိုရှိရှုပြီးတော့သွားနေတဲ့တဘာဝအမှန်ကိုမြင်ပြီးတော့နော်သူတော်ကောင်းတရားတိုးတက်အောင်ကြိုးစားတာပေါ့နော်အဲဆက်ပြီးတော့ပြောတာဘာတော့မြမဝိရတရား၄ပါးကိုဆက်ပြောနော် ဓာတုတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မိအစာမေတ္တာပွားစိတ်ထားပြုပြင် ပြောင်းမှမယ်အဲစိတ်ထားပြုပြင်ပြောင်းမှမယ်ဆိုတဲ့စကားလေးကကိုယ့်ကိုအဋိဋ္ဌံလိုက်ရလဲရောက်သွားတာပေါ့နော်ငါစိတ်ကလေးကိုတော့ငါပြင်မယ်နော်စိတ်ကိုပြင်လိုက်ရတာဟာဘယ်ရာကိုပြင်ရတာနဲ့မှမတူဘူးအကြီးမားဆုံးသောပြင်ဆင်ခြင်းလို့လည်းဆိုနိုင်တယ်အကြီးမားဆုံးသောအကျိုးရလဒ်ရှိဖို့အတွက်ကြိုးပမ်းအထောက်အလဲရောက်တယ်ပေါ့နော် ဒန်းတူတွေ့လေမေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်တဲ့ကိုနဲ့အစစရာကိုယ်စိတ်ထဲမှာနော်အဆင့်တူလောက်ပဲလို့ထင်ရင်စိတ်ကမသိမသာမေတ္တာကမဥလိုက်ဘူးဆိုရင်ပြိုင်ဆိုင်မှုစိတ်ကအရင်ဝင်လာမာနပေါ့နော်သူကဘာငါဘာဆိုတာအဲ့ဒီပြိုင်ဆိုင်မဲ့အစားမာနရဲ့နေရာမှာမာနမဝင်မဲနဲ့မေတ္တာလေးမြန်ဝင်လိုက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ကိုအကောင်းဆုံးပြင်လိုက်ရရောက်သွားတယ်ပေါ့နော်သမယိုးရသွားနေတဲ့အနေအထားကနေပြီးတော့ကိုကဖောက်ထွက်လိုက်တာပေါ့ဟုတ်လား တန်းတူတွေးလို့ရှိရင်မပြိုင်ဘူးပြိုင်မဲ့အစားဘာပဲပွားလိုက်မလို့မေတ္တာပဲပွားလိုက်မယ်မေတ္တာပဲထားလိုက်မယ်တဲ့တန်းတူကိုသူကမေတ္တာထားဖို့သင်တာပေါ့နောက်ကိုအောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မဲ့အစားကရုဏာပွားစိတ်ထားပြုပြင်ပြောင်းပါမယ်ဩကိုအောက်တွေ့တဲ့လူစသရရာကိုထက်နှိမ့်ကြတဲ့လူပေါ့နော်အတိညာဒါလည်းမြင်တတ်ဖို့လိုတယ်နော်စီဝါရေးလူမှုရေးကျမ်းမာရေးလောက်တင်ကိုအောင်နှိမ့်တာကိုမြင်တယ်လို့မရဘူး အသိဉာဏ်နေရင်လည်းပဲတနာကျင်တာတဲ့စိတ်ထားရမယ်ဘုန်းတော်ကများသောအားဖြင့်ကျန်တာတွေနှိမ့်ကြနေရင်တော့တနာတတ်ဖို့လွယ်တယ်အသိဉာဏ်နှိမ့်ကြရင်တော့တိတ်မတနာကျင်ဘူးအမြန်ကတ်သွားနော်စိတ်တက်ကြီးကလည်းပုတ်လိုက်တာအမှန်အသိဉာဏ်နေတာပဲလေနော်အသိဉာဏ်မမှီကြတဲ့လူတွေကြတော့ဘုန်းဘုန်းတို့ကဘာလို့ချင်တော့မုံချင်တာပေါ့နော်ဆက်ဆုပ်တယ်ယွန်ရှာတယ်အဲ့ဒီအဲ့ဒီအဲ့ဒီရှူတော့ကနေချင်းကတ်တယ်အဲ့ဒါမကောင်းဘူးနော် အဲ့ဒါကိုလည်းဘာတော့ကိုယ့်တဲ့နှိမ်ကြတဲ့လူလို့သဘောထားပြီးတော့ဘာလို့ရမလဲတော့ကရုဏာပွားရမယ်။အော်ဒါဆိုရင် तू မကောင်းတဲ့စိတ်တွေမွေးနေတယ်။အသိဉာဏ်တွေကလည်းနှဲလိုက်တာ။ဘာဖြစ်တော့မလို့ဒုက္ခရောက်တော့မှလေ။ဒုက္ခရောက်တော့မှအောင်မြင်မြင်လို့ရှိရင်တော့တနာမှာပေါ့စိတ်ကဟုတ်လား။မြင်ကြည့်ပေါ့အသိဉာဏ်နှဲတာလောက်တင်ရက်မနေဘဲနဲ့ဒီလူနဲ့အသိဉာဏ်နှဲလိုက်တာဆိုဒီနားတင်ရက်မနေဘဲနဲ့ဘယ်ထိသွားမှာလို့အော်ဆင်းရဲတော့မှပဲထိသွားဖို့လိုတာပေါ့နော်။အဲ့ဒါဆိုရင်ဘုန်းဘုန်းတို့ကရုဏာပွားဖို့လမ်းပွင့်သွားတာပေါ့ဟုတ်လား။ အဲ့ဒါကိုပြောတာကိုအောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မြေစားကရုဏာပွားစိတ်ထားပြုပြင်ပြောင်းပါမယ်နော်ကိုထက်သာလင်မုရိတာဝင်မဝင်အိတ်သာရိုင်တတ်တယ်ရိုင်မိအစားမုရိတာပွားစိတ်ထားပြုပြင်ပြောင်းပါမယ်တဲ့ဟောကိုထက်သာတယ်လို့ကိုထင်ရတဲ့လူတွေလည်းကိုတွေ့မှာပဲလေအဲကိုထက်သာတဲ့လူတွေ့ရင်များသောအားဖြင့်ပုထုတင်တဘာဝမနာလိုတဲ့စိတ်ကအရင်ဝင်လာတတ်တယ်ဒီဘူးအားဖြင့်တော့ဒီတိုင်းသွားတာပဲနော် အဲ့ဒါကိုအိတ်တာမစ္စည်းယသဘောမျိုးမရောက်စေဘဲနဲ့ဘာလို့ရမလို့မုဒိတာဝမ်းမြောက်နိုင်တဲ့စိတ်ဝမ်းသာနိုင်တဲ့စိတ်ရရှိထားတဲ့အစဉ်ပြေမှုတွေဆုံးရှုံးမသွားပါစေနဲ့လို့ဟုတ်လားသူများအစဉ်ပြေတာကိုစိတ်ထဲကဝမ်းသာနိုင်တာဒါတော်တော်မလွယ်တဲ့ကိစ္စနော်ဒီဥစ္စာလေ့ကျင့်မှရမယ်ဟုတ်လားအဲ့တော့ဒီမှာဆရာတော်ကြီးပြောထားတာလေးကတော့ဒန်းတူရဲ့အောက်ရဲ့အထက်ရဲ့ဘဝမှာဒါပဲတွေ့မှာပဲလေဒန်းတူဖြစ်ရင်ဖြစ်မယ်ကိုအောက်ကြရင်ကြမယ်ကိုထက်တာရင်တာမယ်ပေါ့နော် တန်းတူတွေ့ရင်ဘုံဘုံတို့ကမာနနဲ့ဆက်ဆံမိတတ်တယ်ကိုအောက်တွေ့လို့ရှိရင်အနိုင်ယူမှုနဲ့ဆက်ဆံတတ်တယ်နောက်ကိုဟိုကိုထက်သားလို့ရှိရင်တော့မနာလိုမှုနဲ့ဆက်ဆံတတ်တယ်ပေါ့နော်အဲ့ဒါကိုကိုနဲ့တန်းတူဆိုရင်မေတ္တာနဲ့ဆက်ဆံမိဖို့နော်ကိုအောက်ဆိုလို့ရှိရင်ကရုဏာနဲ့ဆက်ဆံမိဖို့နော်ကိုထက်သားတယ်ဆိုလို့ရှိရင်တော့မုဒိတာနဲ့ဆက်ဆံမိဖို့အဲ့ဒါငငယ်ကဘုံဘုံကဒီကြပြလေးကိုငငယ်တဲ့ဆာရတယ်အဲ့ဒါဥပိ္ပခာနေရာမှာဘာရေးတာဘာဘာရဘူးတော့ဆိုတော့ တပ်ပေတတ္တတတ္တဝါကန္တာမူလပိုင်ကြတယ်ပိုင်သည့်အရေးစိတ်မှတွေ့အေးအေးမြမြနေပါမယ်အဲ့ဒီအပိုက်လေးကိုဘုံဘွားရထားတယ်အခုစားတဲ့ရှားကြည့်တဲ့အခါကျအဲ့ဒီအပိုက်ကမပါဘူးဒါဟိုဦးစင်းလေးတွေပါရှားခိုင်းကြည့်တယ်အဲ့ဒီဘက်ကဆရာကြီးကပဲမရေးခဲ့လို့ငါပဲဘယ်ဟာတွေရထားလဲမသိဘူးတို့ရှားကြည့်သန်းဆိုရှားသူတို့လည်းမတွေ့ဘူးတဲ့အဲ့ဒါဒီပြင်လဲရှောက်ထည့်ထားရတာတွေလည်းတွေ့တယ် ဒီဆရာတော်ကြီးရဲ့လက်ရာကိုပဲတခါတည်းပြင်ဆရာတော်ကြီးရဲ့တပားရဲ့လက်ရာလို့ထင်တဲ့လူကလည်းရေးတဲ့လူကလည်းရေးတယ်ဟုတ်လားအဲ့တော့ဒီဘုံဘုံရထားတဲ့ဟာလေးကလည်းပဲဆရာတော်ကြီးရဲ့လက်ရာဖြစ်မယ်လို့ထင်တယ်ဘာလို့ဆိုတော့နော်နောင်လူတွေအမှတ်အသားလွဲပြီးတော့အဲ့ဒါကိုမေ့နေပုံရတယ်ဟိုတချင်းဆိုထားတဲ့တချင်းလေးလည်းတော်တော်ကောင်းတဲ့ဓာတ်လေးကိုအဲ့ဒါလည်းဒီဥပိ္ပခာအကြောင်းမပါဘူးအမှန်ဆိုလို့ရှိရင်မေတ္တာကရုဏာမုဒိတာသုံးပါးရေးပြီးတော့ဆရာကြီးကဥပိ္ပခာကိုတော့ခြံထားခဲ့မယ်လို့မထင်ဘူးပေါ့နော် တကယ်လို့ကြံနေရတဲ့ခြံခြံမိခဲ့တယ်ဆိုရင်လည်းပဲဖုံဖုံရထားတာတွေကနော်တကယ်အမျော်မြင်ရှိတဲ့အလွန်တော်တဲ့ဆရာတော်ကြီးတစ်ပါးရေးထားတာထပ်ပြီးတော့ဖြည့်တာလည်းဖြစ်ချင်းဖြစ်မယ်ပေါ့အဲ့ဒါဥပိ္ပခာနဲ့ပတ်သက်ပြီးတော့ဖုံဖုံရထားတယ်နော်တပ်ပေတတ္တာတတ္တဝါကံတာမူလပိုင်ရတယ်ပိုင်သည့်အရေးစိတ်မှတွေ့အေးအေးမြမြနေပါမယ်ဟုတ်တယ်ဖုံဖုံတို့ရဲ့ဝန်းကျင်မှာဒီတတ္တဝါတွေနဲ့ပတ်သက်ပြီးတော့အထူးသဖြင့်ချစ်တဲ့လူမုန်းတဲ့လူဟုတ်လား အမျိုးမျိုးအဆင်ပြေတဲ့လူအဆင်မပြေတဲ့လူတွေ့လာတဲ့အခါမှာဘုံဘုံတို့ရဲ့စိတ်တွေကငြိမ်ငြိမ်မသွားဘူးပေါ့နော်အဆင်ပြေရင်လည်းပဲဒီအဆင်ပြေတဲ့လူကကိုချစ်တဲ့လူလားမုန်းတဲ့လူလားချစ်တဲ့လူအဆင်ပြေရင်ကျင်တတ်ဘူးနော်မုန်းတဲ့လူအဆင်ပြေရင်သိပ်မကျင်တတ်ချင်ဘူးပေါ့ဟုတ်လားဘက်လိုက်မှုနဲ့သွားတာပေါ့နော်အဆင်မပြေဘူးဆိုရင်လည်းချစ်တဲ့လူအဆင်မပြေဘူးဆိုရင်တော့စိုးရိမ်နေပေါ့နော်မုန်းတဲ့လူအဆင်မပြေဘူးဆိုတော့လည်းဝမ်းသာနေပြန်ရောပေါ့ဟုတ်လားစိတ်တွေကအဲ့လိုတွေပြောက်ပြက်ခတ်ပြီးတော့သွားတာအဲ့လိုမျိုး ကိုဝန်းကျင်မှာရှိတဲ့လူတွေနဲ့ပတ်သက်ပြီးတော့ကိုယ်စိတ်ထဲမှာမလိုလားအပ်တဲ့နော်အစွန်းရောက်မှုတွေမဖြစ်ရအောင်ဥပိ္ပခတရားထားနိုင်ရမယ်ပေါ့ဥပိ္ပခဘလို့ထားမှာတော့တပ်ပေတတ္တာတတ္တဝါကံတာမူလပိုင်းကြတယ်။အော်အစဉ်ပြေတာပဲဖြစ်မပြေတာပဲဖြစ်ဖြစ်ကိုချစ်တဲ့လူပဲဖြစ်မုန်းတဲ့လူပဲဘသူပဲဖြစ်ဖြစ်သူတို့တွေးကြုံနေရတာသူတို့မှာဖြစ်နေတာသူတို့ရနေတာအကုန်လုံးဟာသူတို့နဲ့ထိုက်တန်တာတနည်းအားဖြင့်သူတို့လှုပ်ထားတဲ့ အလုံးနဲ့တန်တဲ့အကျိုးရလက်ကိုသူတို့ရထားကြတာဘာမှမကျင်တဲ့ဆရာလည်းမရှိဘူးစိတ်ထဲမှာဘာမှဖြစ်เสียကိုမလိုဘူးဒါသူ့သူသူသူထိုက်တန်တာသူရထားကြတာပေါ့နော်အဲ့ဒါကိုဘုန်းဘုန်းတို့မြင်မယ်ဆိုလို့ရှိရင်စိတ်ထဲမှာပူလောင်เสียအကြောင်းမရှိဘူးဟုတ်လားတပ်ပေတတ္တတတ္တဝါကံတာမူလပိုင်ကြတယ်ပိုင်သည့်အရေးစိတ်မှတွေးအေးအေးမြမြနေပါမယ် သူများအဆင်ပြေလို့လည်းကိုယ်စိတ်ထဲမလောင်ဘူးသူများအဆင်မပြေလို့လည်းကိုယ်စိတ်ထဲမှာမလောင်ဘူးကိုဘုံဘုံတော့ချစ်ချင်းမုံချင်းမကင်းဘူးလေချစ်ချင်းအစွန်မုံချင်းအစွန်ကိုအမြဲတမ်းနဲနေတာအလယ်လက်ဥပိ္ပခါမှာမရက်ဘူးမနေဘူးမနေတဲ့အခါကျတော့ချစ်ချင်းမုံချင်းမကင်းတဲ့စိတ်ကိုအခြေခံပြီးတော့သူတစ်ပါးရဲ့အဆင်မပြေခြင်းအဆင်ပြေခြင်းကဘုံဘုံတို့ကိုလောဘဒေါသတွေအများကြီးဖြစ်စေတယ်ဟုတ်လား ခုနကတော့ပြောခဲ့ပြီလေအစဉ်ပြေတာချင်းအတူတူမုန်းတဲ့လူအစဉ်ပြေတော့ကိုယ်ခံစားရတာတစ်မျိုးချစ်တဲ့လူအစဉ်ပြေတော့ခံစားရတာတစ်မျိုးဘယ်ဟာမှဟိုဥပိ္ပခမဝင်နိုင်ဘူးဆိုလို့ရှိရင်မကောင်းဘူးပေါ့နော် စိတ်ထဲမှာမအေးဘူးပေါ့ပူတယ်လောင်တယ်ပေါ့ဒါကြောင့်ကိုယ့်ရဲ့စိတ်ကိုဥပိ္ပခနဲ့အေးချမ်းအောင်လုပ်ရမယ်မေတ္တာကရုဏာမုဒိတာတဲ့အဆင့်မြင့်တဲ့ဥပိ္ပခဟုတ်လားဒါမင်္ဂလာကြီးတွေကိုပြောနေတာနော်မင်္ဂလာတရားတွေမင်္ဂလာတရားတွေဟုတ်လားနော်ကောင်းတယ်နော် တဗ္ဗေတတ္တတတ္တဝါကန္တာမူလပိုင်ကြတယ်ပိုင်ဒီအရေးစိတ်မှတွေ့အေးအေးမြမြနေပါမယ်နေကုန်းချုပ်လေးဆိုရပါရေးထားတော့ရုပ်ကိုလည်းပြင် စိတ်လည်းပြင် ပြင်ဆင်တိုင်းရပြူတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်တဲ့ရုပ်ကိုလည်းပြင်ဆိုတာတော့ပြင်ကြတာပဲဒါလည်းပဲတန်တန်ရှင်းရှင်းနေဖို့တော့လိုသေးတာဆိုတော့တိုက်တာတစ်ခုထိတော့ပြင်ရမှာပေါ့ဟုတ်လားတိုးတော့လွန်လွန်ကဲကဲကြီးဆိုလို့ရှိရင်တော့ကိုဒုက္ခကိုရှာရောက်တယ်လို့ထင်ပါတယ်နော် ဒီရုပ်ပြင်တဲ့ကိစ္စဒါသိလူတွေကအများစုကရုပ်ကိုပြင်တာနဲ့ပဲအများစုကလမ်းဆုံးနေဟုတ်လားပါကိုပြင်ဖို့ဆက်ပြီးတော့ဘုန်းဘုန်းတို့ကြိုးပမ်းရအောင်ပါတော့စိတ်ကိုပြင်ဆင်ဖို့ကြိုးပမ်းရအောင်ပဲဟုတ်လားအဲ့ဒါစိတ်ကိုပြင်ဖို့အတွက်ဒီမှာစရုပ်ကြီးကနေတဲ့နေဝင်ကိုယ်ကုံရှင်နေစဉ်ရှိခိုးမယ်မြတ်စွာဘုရားဂုဏ်တော်ပွားမယ်ပေါ့နော်အနန္တကဂုဏ်တော်များညွတ်တော်ကြတော့မယ်အမလီကောင်းလိုက်တယ်နော်နောက်ပြီးတော့ဘာနဲ့ပြောထားတာတော့ပြမဝိဟာရတရား၄ပါးကိုပြောထားတာဟုတ်လား တန်တူရဲ့ကိုယ့်ထက်နှိမ့်ကြတာရဲ့ကိုယ့်ထက်သာတာရဲ့ဥပိ္ပခာကြတော့တာသည်ဖြစ်စေနှိမ့်ကြသည်ဖြစ်ဘလို့လူပဲဖြစ်နေနေအားလုံးရဲ့ပုံမှာဥပိ္ပခာလာထားနိုင်လို့ရှင်မငြိမ်းချမ်းစရာဘာမှမရှိကိုဘုံတော်ကဥပိ္ပခာအားနေတဲ့အတွက်ကြောင့်ကိုယ့်ရဲ့ချစ်ချင်းမုန်းခြင်းတွေကလည်းပဲဓာတ်ခံအနေနဲ့ဒီထဲမှာကိန်းနေတဲ့အတွက်ကြောင့်နော်တဘာတော်သူရဲ့အဆင်ပြေခြင်းမပြေခြင်းတွေကကိုယ့်ကိုလာပြီးတော့လောင်မြိုက်နေတယ်ဟုတ်လားစဉ်းစားကြည့်နော်ဒီဥစ္စာဟုတ်လား အဲ့တော့ဒါပါလဲဆိုတော့မြင့်မားတဲ့မင်္ဂလာဖြစ်ဖို့အတွက်ဗြဟ္မရှိယမင်္ဂလာကိုကျင့်သုံးတာပေါ့ဟုတ်လားပထမပါလဲမေထုံရှောင်ကျင်ခြင်းဗြဟ္မရှိယအခုဒုတိယပါတော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဗြဟ္မဝိဟာရတရား၄ပါးကျင့်သုံးခြင်းဗြဟ္မရှိယဟုတ်လားอืมဗြဟ္မရှိယမင်္ဂလာအဲနောက်ဆုံးပြောခြင်းတဲ့ဗြဟ္မရှိယပါတော့အရိယာမဂ်ခင်၈ပါးဆိုတဲ့ဗြဟ္မရှိယဟုတ်လား တော့ဒီမြမစရိယကဘုံဘုံတို့သာသနာတွင်မှာတကယ်ကိုမဖြစ်မနေပိုင်ပိုင်နိုင်နိုင် နားလည်ထားအောင်လုပ်ရမယ်နော်မြမစရိယမြတ်စွာဘုရားလက်ထက်ကရဟန်းတော်တွေကမြတ်စွာဘုရားကိုဓာတ်ရိုက်မေးတာရှိတယ်မြတ်စွာဘုရားမြမစရိယမြမစရိယမြတ်သောအကျင့်ဆိုတာဘာကိုပြောတာတော့ဘုရားအဲ့ဒါမြတ်စွာဘုရားမြမစရိယမြတ်သောအကျင့်ဆိုတာမဂ္ဂင်ရှိပါဘူးပြောတာနော်ဒုက္ခငြိမ်းရာကိလေသာငြိမ်းရာနိဗ္ဗာန်သို့ဆက်ရောက်စေတတ်တဲ့ နော်တမာဒိဋ္ဌိခေါင်းဆောင်တဲ့မက်ကင်ရှိပါအကျင့်မြတ်တရားကိုဗြဟ္မာစရိယလို့ပြောတာဟုတ်လားအဲ့လိုမြတ်စွာဘုရားကိုတော်တိုင်ဗြဟ္မာစရိယရဲ့အတိဘယ်ကိုတိတိကျကျဖွင့်ဆိုတာရှိတယ်နော်ဒါကြောင့်ဗြဟ္မာစရိယမင်္ဂလာနဲ့ပြည့်စုံခြင်းနဲ့ဆိုရင်ဘာလို့ရမလို့မက်ကင်ရှိပါမိမိတန်တာမှာဖြစ်ပွားအောင်ကြိုးစားရမယ်ဒါမက်ကင်ရှိပါဘာတွေတော့တမာဒိဋ္ဌိတမာသင်္ကပ္ပဟုတ်လားတမာဒိဋ္ဌိကမှန်ကန်တဲ့အမြင်တမာသင်္ကပ္ပကမှန်ကန်တဲ့အတွေ့အကြံဟုတ်လား ပညာမဲ့ခင်နှစ်ပါးပါပြီးတော့ပါတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝကောင်းသောစကားနော်ကောင်းသော အပြုအမူကောင်းသောအသက်မွေးဝမ်းမှုအသက်မွေးဝမ်းကြောင်းမှုဘာတော့သီလမဲ့ခင်၃ပါးတမ္မာဝါယမတမ္မာတတိတမ္မာတမာတိကောင်းသောကောင်းသောအထုံးမှုနော်ကောင်းသောတတိကောင်းသောတမာတိတမာတိမဲ့ခင်၃ပါးအခင်၈ပါးအဲ့ဒီမဲ့ခင်၈ပါးထဲမှာ ဘယ်သူခေါင်းဆောင်လဲလို့မေးရင်တမာဒိဋ္ဌိခေါင်းဆောင်ပဲဒါမြမစီရနဲ့ပတ်သက်ပြီးတော့အခြေခံလေးတွေကိုဘုံဘုံပြောနေဟုတ်လားတမာဒိဋ္ဌိခေါင်းဆောင်ဒီမဟာဝကတန်ယုတ်ပါဠိတော်ထဲမှာမက္ကတန်ယုတ်ဆိုတော့မဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့တတိတတန်မှတ်တမ်းတင်ထားတာအဲ့ဒီမှာမဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့အများကြီးဟောထားတာပေါ့နော်အဲ့တော့တမာဒိဋ္ဌိခေါင်းဆောင်တယ် ဘယ်လိုလေးတော်မြတ်စွာဘုရားဟောတာဆိုတမာဒိဋ္ဌိသာဖြစ်ရင်တမာသင်္ကပ္ပလည်းဖြစ်မယ်တမာဝါစာတမာကမ္မန္တနောက်ကမဂ်ကင်ခုနှစ်ပါးအကုန်လုံးဖြစ်မယ်ဒါကြောင့်မင်းကွန်းဆရာဘုရားကြီးကမြတ်စွာဘုရားရဲ့အလိုတော်ကြဥမာလေးပေးပြီးတော့ဘယ်လိုပြောတော့ယထာတွဲကြီးရှစ်တွဲနော်ရှေ့ဆုံးခေါင်းတွဲကသာ မောင်းသွားမယ်ဆိုရင်နောက်ကခုနှစ်တွဲဟာအလိုလျောက်လိုက်လာမှာပေါ့နော်ရှေ့ဆုံးခေါင်းတွဲကြီးကိုသာမောင်းနိုင်အောင်ကြိုးစားရမယ်ပေါ့ တော့တမာဒိဋ္ဌိဆိုတာဘာတော့ရှေ့ဆုံးကောင်းတွဲကြီးပဲဟုတ်လားအဲ့တော့တမာဒိဋ္ဌိဆိုတာမှန်ကန်တဲ့အမြင်မှန်ကန်တဲ့အမြင်ဆိုတာဘယ်ဟာကိုပြောတာတော့လိုရင်းလေးတွေကိုဘုံဘုံတို့မိဖို့လိုတယ်နော်မှန်ကန်တဲ့အမြင်ဆိုတာအနိစ္စဖြစ်နေတဲ့ယုံ nant တရားကိုအနိစ္စဖြစ်နေတဲ့ယုံ nant တရားတွေလို့အနိစ္စဖြစ်နေတဲ့တရားတွေလို့သိရင်အဲ့ဒါမှန်ကန်တဲ့အမြင်ပဲအဲ့ဒါတမာဒိဋ္ဌိပဲတမာဒိဋ္ဌိအဆင့်အမျိုးမျိုးရှိတာပေါ့ကံကံရဲ့အကျိုးကိုမြင်တဲ့တမာဒိဋ္ဌိရှိတယ် ပုဂ္ဂိုလ်တ attva မပါဘူးယုံနဲ့နေပဲဖြစ်နေတာလို့မှန်ကန်တဲ့အမြင်တမာဒိဋ္ဌိလည်းရှိတယ်ဘယ်အရာကဖန်ဆင်းလို့မှဖြစ်နေတာမဟုတ်ဘူးသူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတယ်အကြောင်းအကျိုးသဘာဝတွေလို့သိတဲ့တမာဒိဋ္ဌိလည်းရှိတယ်အခုပြောတဲ့အနေဆာကိုအနေဆာလို့သိတဲ့တမာဒိဋ္ဌိလည်းရှိတယ်နောက်ဆုံးသစ္စာလေးပါးကိုသိတဲ့အဆင့်ထိမြင်မာတဲ့တမာဒိဋ္ဌိလည်းရှိတယ်တော့ခန္ဓာဝကတန်ယုတ်ပါဠိတော်ထဲမှာမြတ်စွာဘုရားကတမာဒိဋ္ဌိဆိုတာဘာပြောတာတုံးတမာဒိဋ္ဌိဆိုတာ နော်မတီးမြဲတဲ့ရုပ်ကို မတီးမြဲဘူးလို့သိတာမတီးမြဲတဲ့ခံစားမှုကို မတီးမြဲဘူးလို့သိတာဟောရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်အနှစ်ချုပ်လိုက်ရင်ရုပ်နာပေါ့နော်အဲ့ဒီရုပ်ဓာတ်နာတတ်တို့ရဲ့အခုဖြစ်လာပြီးတော့အခုပဲအဲ့ဒါမရှိတော့ဘူးနောက်ထပ်အသစ်ဖြစ်တယ်အဲ့ဒါလည်းမရှိတော့ဘူးလို့ဒီဖြစ်ချင်းပြက်ချင်းတဘာဝကိုသိတာကိုဘာခေါ်တော့တမာဒိဋ္ဌိဟုတ်လားအဲ့ဒီတမာဒိဋ္ဌိဖြစ်လို့ရှိရင်နောက်ကတမာသင်္ကပ္ပတမာဝါစာတမာကမ္မန္တတမာအာဇီဝတမာဝါယမ တမာတတိတမာတမာတိမဲ့ခင်ခုနှစ်ပါးအကုန်လုံးလိုက်လာမယ်လို့ဖြစ်လာမယ်လို့အဲ့လိုမြတ်စွာဘုရားဟောထားတယ်ဟုတ်လားဒါပါတော့လို့မေးလို့ရှိရင်နော်အလွန်မြင့်မားတဲ့မင်္ဂလာတရားဖြစ်ဖို့ဘုံဘုံတို့ကြိုးစားတာပေါ့နော်တဘောဇာဗြဟ္မစရိယံဇာအရိယသစ္စာနာဒတနာနောက်နေ့မှပြောမယ်မင်္ဂလာအရိယသစ္စာနာဒတနာသစ္စာလေးပါးကိုသိတာ သစ္စာလေးပါးကိုသိဖို့အတွက်အခုအရိယာမဂ်ခင်၈ပါးကိုကျင့်မှသစ္စာလေးပါးကိုသိမှာအစဉ်တိုင်းလေးတော့နော်မင်္ဂလာတရားရမ်းစိတ်ဝင်စားတဲ့အကောင်းဟုတ်လားအရိယာသစ္စာနာတဒနံပြီးတော့ဘာလာမှာတော့နိဗ္ဗာန်သစ္စီကိရိယာနိဗ္ဗာန်ကိုမျက်မှောက်ပြုရမယ်နော်အခုဘုန်းဘုန်းတို့ကမဂ်ခင်၈ပါးလို့ဆိုတဲ့ဗြဟ္မစရိယာအကြောင်းကို ပြောနေတာနော်ဒါပေမဲ့ရှေ့ပိုင်းကဗြဟ္မစရိယာရဲ့အတိပ္ပယ်လေးတွေကိုဘုန်းဘုန်းတို့ဒါကျမ်းစာတွေထဲမှာပါတဲ့အတိုင်းလေးဒါဘ ഹു တုဒ္ဒဖြစ်ဖို့ဒါလည်းပြောပြတာပေါ့နော် အခုဘာပြောနေတာတော့မဂ်ကင်၈ပါးဒီဗြဟ္မရှရိယဆိုတာကိုပြောတာအဲ့တော့ဒီနေရာမှာဘုံဘုံတို့ရသော်ဘုရားယဟန်တော်တွေကိုဟောထားတဲ့အကြောင်းအရာလေးတစ်ခုအဲ့ဒါဘာပြောလို့ဆိုတော့ယဟန်တို့တဲ့ရသော်ဘုရားသင်ပေးတာသာသနာပြင်ပအယူဆရှိကြတဲ့တိဋ္ဌိတွေတက္ကတော်တွေအယူဆမတူတဲ့လူတွေကအေးသင်တို့ကယဟန်ဂေါတမဒီမှာတော့ဘလူရည်ရွယ်ချက်နဲ့အကျင့်မြတ်တွေကိုကျင့်နေကြတာတုံးလို့မေးလို့ရှိရင် ဘာဘူးလို့ယဟန်ဂေါတမဒီမှာတင်းတို့ကကျင့်နေကြတာတုံးလို့မေးလို့ရှိရင်ယာကကုံဖို့အတွက်ကျင့်နေတာလို့ဖြေတဲ့ဟုတ်လားယာကကုံဖို့တဲ့နော်ရာကဝိရာကတံခောအာဟုသောဘဂဝတိပြမရှိယံဥတတိငါတို့ဟာနော်ဆွဲမဲ့မှုယာကကုံခန်းဖို့အတွက်မြတ်စွာဘုရားထံမှာအကျင့်မြတ်ကိုကျင့်နေတာလို့ဖြေတဲ့အဲ့တော့ဆက်ပြီးတော့မေးလိုက်မယ်အဲ့ဒီယာကကုံဖို့အတွက်အကျင့်မြတ်ကိုကျင့်နေဆိုတော့အဲ့ဒီလို နော်ຢာကကုံຢာကိုရောက်သွားစေတဲ့တဲ့လမ်းကိုရှိရလားရှိတယ်အဲ့ဒီလမ်းကဘာလဲလို့မေးရင်မဲခင်ရှစ်ပါးပဲလို့ဖြေတဲ့ဟောဒီထဲမှာမှတ်သားစရာတွေ့ရနော်ဘုံဘုံတို့မြတ်စွာဘုရားရဲ့ထံပါမှာနော်အကျင့်မြတ်ကိုကျင့်တယ်မြတ်စွာဘုရားရဲ့အယူဝါဒကိုနော်ဘုံဘုံတို့လိုက်နာတယ်ကျင့်သုံးတယ်ဆိုတာဘာတော့ຢာကကုံဖို့အတွက်ပေါ့နော်အဲ့လိုຢာကကုံဖို့အတွက်ဆိုလို့ရှိရင်ဘုံဘုံတို့ရှောက်လန်းရမယ်လမ်းရှိတယ်အဲ့ဒီလမ်းကဘာတော့မဲခင်ရှစ်ပါးလမ်းပေါ့ အဲ့ဒါမြတ်စွာဘုရားအဲ့လိုဒန်းတူလေးတွေထားပြီးတော့ဟောတဲ့ဒေသနာလေးတွေအများကြီးရှိတယ်နော်တချို့ဒေသနာတွေကြတော့ဘာဘူးလို့ရဟန်းဂေါတမဒီမှာကျင့်မြတ်ကိုကျင့်နေတာလဲလို့မေးရင်အာသောတရားကုံခါရနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ကျင့်နေတာလို့ဖြေဟင်အဲ့ဒီကိုရောက်စီတဲ့လမ်းတော်ရှိလားလို့မေးရှိတယ်အဲ့ဒါမဂ်ခင်၈ပါးလို့ဖြေဟောအနုသေးရတွေကိုပယ်နှုတ်ဖို့အတွက်အကျင့်မြတ်တွေကိုကျင့်နေတာလို့ဖြေအများနီးမျိုးစုံမြတ်စွာဘုရားဟောတယ်လူရင်းကတော့ နော်တစ္ဆာလေးပါးကိုသိပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ဒုက္ခခတ်သိမ်းရငြိမ်းဖို့ကိလေသာတရားတွေကလွတ်မြောက်ဖို့ဒီအကျင့်မြတ်ကိုကျင့်ရတာဒီနေရာမှာပြောချင်တာကအဲ့လိုမြင်မာတဲ့ရည်ရွယ်ချက်တွေကိုပြည့်ဝသွားစေနိုင်တဲ့ရှောက်လန်းရမယ့်လမ်းကဘာလဲလို့မေးရင်မဲခင်ရှစ်ပါပဲမြတ်စွာဘုရားအဲ့ဒီမဲခင်ရှစ်ပါလမ်းကိုရှောက်လို့ရှိရင်ကိုလိုချင်နဲ့ကိုတောင့်တတဲ့ဒီမြင့်မြတ်တဲ့အရာဟာရလိမ့်မယ်ဖြစ်လိမ့်မယ်လို့ပြောတာဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ခုနတုန်းကပြောခဲ့တဲ့စကားလေးနဲ့ဆက်ဆက်ရမယ်နော် ဒီရုပ်တွေဒီနာမ်တွေဒီခန္ဓာရဲ့သဘာဝတွေဒါတွေရဲ့ပုံမှာတတိဥရှိပြီးတော့ဒါတွေဟာမတည်မြဲတဲ့အရာတွေအမြဲတမ်းပြောင်းလဲနေတဲ့အရာတွေအသစ်အသစ်ဖြစ်ပြီးတော့သူတို့မရှိတော့ဘူးနောက်ထပ်အသစ်ဖြစ်သူတို့မရှိနောက်ထပ်အသစ်ဖြစ်ဒီလိုနဲ့သွားနေတာလို့ဒီအချက်ကိုဘုန်းဘုန်းတို့ဘာလုပ်ရမှာတော့မြင်ရမယ်အဲ့ဒီအမြင်အဲ့ဒီပညာအဲ့ဒီသမာဓိထိကိုထက်ခါထက်ခါဖြစ်အောင်လေ့ကျင့်ရမယ်ပေါ့နော်အဲ့ဒါဆိုရင်ဘာလုပ်ရရောက်တော့မဂ်ကင်ရှစ်ပါပွားများရောက် အဲ့ဒီရှစ်ပါးပွားများလို့ရှိရင်ဒါလမ်းအကောင်းဆုံးလမ်းကိုရှောက်လန်းတာပေါ့တော့ဆက်ပြီးတော့ဘုံဘုံမဂ်ကင်ရှစ်ပါးနဲ့ပတ်သက်ပြီးတော့ပါဠိပြောရင်တော့ဆိုတော့မြတ်စွာဘုရားကမဂ်ကင်ရှစ်ပါးကိုဒေသနာတော်တွေထဲမှာလမ်းဆိုပြီးတော့အလွန်အဟောများဟုတ်လားလမ်းလမ်းဆိုတော့တဏှာကိုရောက်သွားစီတယ်ပေါ့အဓိပ္ပာယ်ကဒါကြောင့်မက်ခင်ဆိုတဲ့ဇာတ်ကွာလမ်းပဲလေမက်ကဆိုတာဘာတော့လမ်းဟုတ်လားအဒီသုတ်တန်လေးမှာတော့ထူးထူးခြားခြား မဂ်ခင်လို့မဟောဘဲနဲ့ယင်လို့ဟောတယ်မဂ်ခင်၈ပါးကိုဘာလို့ဟောတော့ယင်နဲ့ယင်ဆိုတာလမ်းပေါ်သွားတာဟာပဲလေဟုတ်လားယင်အမျိုးမျိုးရှိတယ်နော်စီးစရာယင်ဟုတ်လားအဲ့တော့ဒီနေရာမှာတော့မြတ်စွာဘုရားမဂ်ခင်၈ပါးကိုယင်လို့ဥမာနဲ့ဟောတာအဲ့ဒါဘာလို့ဟောတော့ဆိုတော့တခါမှရှင်ရန္တနာကတဝတိမြို့တွေကိုဆွမ်းကန်ကြွအဲ့လိုဆွမ်းကန်ကြွတဲ့အခါကျတော့အလွန်ချမ်းသာတဲ့ပုံနာကြီးတယောက် ဇာနုသောနိပုံနာဆိုတာရှိတယ်နော်အဲ့ဒီပုံနာကြီးကအလွန်ချမ်းသာတဲ့ခါကျတော့ပစ္စည်းပေါ်တဲ့ခါကျတော့သူကယထာစီးပြီးတော့လာအဲ့ဒီယထာမှာကထားတာမြင်းမလေးတွေမြင်းဒီတွေဆိုနည်းနည်းရိုင်းမာဆိုလို့နဲ့တူမြင်းမလေးတွေကတာအဲ့ဒီမြင်းလေးတွေကလည်းအကုန်လုံးအဖြူတွေကြီးပဲပေါ့နော်ရင်ကြီးတစ်စီးလုံးကလည်းအဖြူလဲဘိန်းကလည်းအဖြူအပေါ်အမိုးကလည်းအဖြူအပေါ်အထွတ်အချွန်တက်လေးတွေကလည်းအကုန်ဖြူဟုတ်လား အဲ့ဒီဝတ်ထားတဲ့ပုံသားကြီးကလည်းအဖြူတွေပဲဝတ်ထားတယ်နှင်တန်ကိုင်းတဲ့နှင်တန်အစားအဖြူရှေ့ရထားတဲ့ကလည်းအဖြူပဲအဲ့ဒါသားမီးရက်ကလည်းအဖြူသူ့ကိုခတ်ပေးနေတာလည်းအဖြူစီးထားတဲ့ဖက်နှက်တွေကလည်းအဖြူအကုန်လုံးဆွတ်ဆွတ်ဖြူနေအမကြည့်လို့တမျိုးလှမယ်ပေါ့နော်အဲ့တော့လူမျိုးမှရှိတဲ့လူတွေကဝိုင်းပြီးတော့អော်ရတယ်တဲ့။အော်ကြည်စမ်းဒါမြမာရင်ပဲမြမာရင်အလွန်မြတ်တဲ့ရင်ပေါ့နော်။မြမာဆိုတာမြတ်တယ်ပေါ့နော်။မြမာရင်ပဲဒီလောက်လှတယ်မြမာရင်အဲ့ဒါကိုဆုံးခံကြွားတဲ့ ဆုံးကကြွားနေတဲ့ရှင်အနန္ဒာကကြားတယ်မြင်တယ်ဒီရှင်ကိုမြင်လဲမြင်ရတယ်လူတွေကဗြဟ္မာရှင်လို့ပြောတာကိုလည်းသူကြားရတယ်ပေါ့နော်အဲ့ဒါနဲ့ဆုံးကပြန်လာဆုံးဖုံးပေးပြီးပြီးတော့နောက်မှာမြတ်စွာဘုရားထံမှာချင်းကပ်ပြီးတော့သူတွေ့ခဲ့မြင်ခဲ့တဲ့ကြားခဲ့တဲ့အကြောင်းတွေကိုမြတ်စွာဘုရားကိုရှောက်အဲ့လိုရှောက်ပြီးတော့မြတ်စွာဘုရားတဲ့ဘုရားကြီးတော်တို့ဒီသာသနာတော်မှာလည်းပဲဗြဟ္မာယင်ဆိုတာကိုတတ်မှတ်လို့ရနိုင်သလားဗြဟ္မာယင်ဆိုတာဘာကိုပြောတာလို့ဟောလို့ရနိုင်သလားဆိုတော့ ရနိုင်တယ်တဲ့မြတ်စွာဘုရားဗြမာယင်လို့ပြောရလောက်တဲ့တရားရှိတယ်ပေါ့ဗြမာယင်ဆိုတော့ဗြမာယင်လို့ပြောလောက်တဲ့တရားဘယ်တရားတုံးဆိုတော့မဲခင်၈ပါးပဲတဲ့အဲ့ဒီမဲခင်၈ပါးဗြမယာနံဣတိပိဓမ္မယာနံဣတိပိအနုတ္တရောသင်္ကာမဝိဇယောဣတိပိယင်ကိုမြတ်စွာဘုရားဗြမာယင်လို့လည်းပြောလို့ရတယ်တဲ့ဒီမဲခင်၈ပါးဓမ္မယင်လို့လည်းပြောလို့ရတယ် နော်ဗြဟ္မယင်လို့လည်းပြောလို့ရတယ်ဓမ္မယင်လို့လည်းပြောလို့ရတယ်ပြီးတော့ဗါတော့အနုတ္တရသင်္ကာမဝိဇယယင်လို့လည်းပြောလို့ရတယ်တဲ့အနုတ္တရသင်္ကာမဝိဇယဆိုတာအတုမရှိစစ်ပွဲကြီးကိုအောင်မြင်အောင်တိုက်နိုင်တဲ့ယင်ပေါ့နော်ဒီယင်နဲ့စစ်ပွဲမှာတိုက်မယ်ဆိုရင်လည်းအောင်မှာပဲပေါ့အဲ့ဒီစစ်ပွဲကတာမန်စစ်ပွဲမဟုတ်ဘူး ရာဂဒေါသမောဟတစ်ဖက်ယံသူတတန်တရားလုံးဝကိုယ်အနိုင်ယူလာတဲ့ယံသူနော်တိုက်မဲ့စစ်ပွဲမို့အကြီးအကျယ်ဆုံးစစ်ပွဲလည်းဖြစ်တယ်အောင်မြင်သွားပြီဆိုရင်လည်းပဲအကြီးမားဆုံးအောင်မြင်မှုလည်းဖြစ်တယ်ပေါ့အဲ့ဒီအောင်မြင်မှုကိုရရှိနိုင်ဖို့အတွက်ဒီယင်နဲ့တိုက်ရင်အောင်ပဲဒါကြောင့်ဒီမဂ္ဂင်ရှင်ပါသည်အနုတ္တရသင်္ကာမဝိဇယနော်အတုမရှိတဲ့စစ်ပွဲကြီးကိုအောင်နိုင်တဲ့ယင်လို့အဲ့လိုမြတ်စွာဘုရားဟောဟုတ်လားအဲ့လိုဟောပြီးတော့မြတ်စွာဘုရားအနန္နာတဲ့ဒီမဂ္ဂင်ရှင်ပါးတွေကအသေးစိတ်မြတ်စွာဘုရားတခုချင်းဟောတယ် နော်တမာဒိဋ္ဌိကိုပွားများမယ်ဆိုရင်နော်ຢာကကုံချင်းလည်းအဆုံးရှိတယ်ဒေါသကုံချင်းလည်းအဆုံးရှိတယ်မောဟကုံချင်းလည်းအဆုံးရှိတယ်အဲ့လိုပဲတမာသင်္ကပ္ပတမာဝါစာတမာကမ္မတာတမာအဇီဝတမာဝါယမတမာတတိတမာတမာတိရှစ်ပါးလုံးအသေးစိတ်ဟောတယ်ဟုတ်လားအနှစ်ချုပ်ပြောရရင်ဒီမဂ်ခင်ရှစ်ပါးပွားများမယ်ဆိုရင်ຢာကကုံခန်းလင်းကုံခန်းခြင်းလည်းအဆုံးရှိတယ်ဒေါသကုံခန်းခြင်းလည်းအဆုံးရှိတယ်မောဟကုံခန်းခြင်းလည်းအဆုံးရှိတယ်လောဘဒေါသမောဟ နော်အပူလောင်တွေဆင်းရဲတွေဒုက္ခတွေကုံသွားပြီဆိုရင်လုံးဝငြိမ်းအေးသွားမယ်ချမ်းသာသွားမယ်ပေါ့နော်အဲ့လိုကုံခန်းခြင်းလည်းအဆုံးရှိတယ်အဲ့ဒီလိုကုံခန်းသွားသည့်အထိဒါကိုပွားများရမယ်ပေါ့ဆိုလိုတာပွားများရင်လည်းတေချာပေါက်ကုံခန်းသွားမယ်ပေါ့နော်အဲ့ဒါလိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဂါထာ၄ဘုတ်ဟောတယ်အဲ့ဒီဂါထာလေးကြတော့ဥမာတွေအများကြီးပါတယ်ဒါကဒီတုတ်တန်လေးကတတိတတန်ဟောစရာကောင်းတယ်ပေါ့နော်အဲ့ဒါမြတ်စွာဘုရားဘယ်လိုဟောတော့ ယတ္တတ္တာစပညာစဓမ္မယုတ်တာတတာတုရံဟိရိဟိရိဤတာမနောယုတ်တံတတိအာရခတာရတိတဲ့ပထမကထာလေးရနော်အတိပ္ပယ်ဘာပြောလို့ဆိုတော့ယတ္တအကျင်အရိယာမဲ့ရင်ယထာဤဒုရံနော်ထဘိုးတုံး၌ထဘိုး၌တတ္တာစတရာတရားသည်လည်းကောင်းပညာစပညာသည်လည်းကောင်းဓမ္မတရားနှစ်ပါးတို့ကိုတရာအခက်ခတ်သိယုတ်တာကအကုန်ဤတဲ့ကတယ်ဆိုတော့ဘုံဘုံတို့မြင်းနေနွားတွေထဘိုးတုံးမှာတက်တာကိုကတယ်ပြောတာဟုတ်လား ဒီဗြဟ္မာယင်ဒီမဂ်ခင်၈ပါးဆိုတဲ့ယင်မှာတရားနဲ့ပညာနဲ့မျက်နှာကောင်ကိုကထားတာတရားဆိုတာဘာတော့ယုံကြည်မှုပညာဆိုတာဘာတော့မှန်မှန်ကန်ကန်သိမြင်နားလည်မှုတခုမှလွန်လို့မရဘူးเนาะတရားလွန်ရင်လည်းပဲပညာနဲ့မယ်ပညာလွန်ရင်လည်းပဲတရားနဲ့သွားမယ်နွားနှကောင်ကထားတဲ့လှဲကိုမြင်ကြည့်ပေါ့အမဆိုဟုတ်လားတကောင်ကအတင်းယုံနေရဆိုဟာအဆင်မပြေဘူးလွန်နေလို့မကောင်းဘူးเนาะတရားနဲ့ပညာကိုဒီမှာ နော်ဒီရင်ယထာကြီးရဲ့နော်ထဘိုးမှာကထားတယ်တဲ့ပြီးတော့ဗာပြောတော့ယတအကျင်ရိယာမဲ့ရင်ယထာဤဤတာယထာတန်တို့သည်ဟိဒီဟိဒီဥတ္တပနှစ်ပါးတို့ဤတဲ့လှဲဇံလှဲဇံဆိုတာထဘိုးတုံးနဲ့နော်ဘိန်းနဲ့ကိုဆက်ပေးတာလှဲအိမ်ကလည်းအဲ့ဒီလှဲဇံပေါ်မှာ တင်ထားတာလှဲဇံယထာမှာလည်းယထာဇံဆိုတာရှိတယ်စာလို့တော့တန်လို့ရေးတယ်ယထာတန်ဟုတ်လားအဲ့ဒီတန်အပေါင်းဆိုဟိဒီဥတ္တပ မကောင်းမှုပြုရမှာကိုရှက်တယ်ကြောက်တယ်ဆိုတဲ့ဟိရိဥဒ္ဒပတရားနှစ်ပါးဟာနော်အများကြီးဆက်ဆက်ပေးထားတာပေါ့နော်သူကတကယ်အဓိကကြတဲ့အစိပ်ပိုင်းကြီးတစ်ခု ဖြစ်နေတယ်ပေါ့အဲ့ဒါယထာတံမေတဲ့ရွတ်တံကျိုးဒီကမနောဝိပဿနာစိတ်မစိတ်ဒီတဲ့နော်ကျိုးနဲ့မောင်းရတာကိုဟုတ်လားကျိုးဆွဲတယ်ဆိုအဲကျိုးဆိုတာစိတ်ကိုပြောတာဘာစိတ်တုံးဆိုတော့ဝိပဿနာစိတ်ကိုပြောတာတဲ့ဟုတ်လားအာရခတာရတိအဆောင်ရှောက်ဖြစ်သောယထာဒိန်ဒီတတိမဲ့နဲ့ရှင်သောတတိဒီတဲ့နော် တတိဆိုတာယထာဒိမ့်မယ်တဲ့။ဟောကြည့်နော်ယထာပေါ်မှာယထာဒိမ့်မပါဘူးဆိုလို့ရှိရင်ယထာသွားရင်သွားမှာပေါ့ဟုတ်လား။တတိရပါတယ်တော့ယထာဒိမ့်တဲ့။ဒါဥမာလေးတွေကိုတစ်ခုချင်းအများကြီးဖုံဖုံလို့ရှင်းပြတဲ့အကောင်။တရားနဲ့ပညာကထားတဲ့ရှေ့မှာတဘိုးမှာဟုတ်လားဟိရိဩတ္တပကယထာသံဟုတ်ပြီနော်။ကျိုးရပါတော့ဝိပဿနာစိတ်ဟုတ်လားယထာဒိမ့်ယထာမောင်းတဲ့လူကပါတော့တတိတဲ့။အဲ့ဒါပထမဂါထာနဲ့မြတ်စွာဘုရားပြော။နောက်ဒုတိယဂါထာပါပြောလို့ဆိုတော့ ရထောတိလပရိခါတော်ဇာနေခောဆက်ကဝီရိယောဥပိ္ပခောဒုရတမာရီဥပိ္ပခာဒုရတမာရီအနိစ္စပရိဝရဏနော်ရောရထောအကျင်အရိယာမဲ့ယထာတိတိလပရိခါတော်တဲ့တိလတိဟုသောအစဉ်တစားရှိတယ်ယထာလေးကြည်ကောင်းလိုက်တာဆိုတာကြည်ကောင်းအောင်ဆင်ထားတာဘာလို့ဆိုတိလပဲတဲ့တိလရှိမှကြည်ကောင်းတာပေါ့နော်အဓိပ္ပာယ်လေးတွေအဲ့လိုနားလည်ရမယ်ဟုတ်လားဇာနဘခောဝိပဿနာဝိပဿနာနဲ့ရှင်သောဇန်တိဟုသောဝင်ရိုးရှိ၏တည်ငြိမ်မှုဝင်ရိုး ဇံပေါ့နော်ဝင်ရိုးကလည်းပဲအရန်စကားပြောတာ။အိုးယထာတစင်းပါဟုတ်လား။စက္ကဝီရိယကိုစိတ်လုံးလာဝရိယတည်းဟူသောဘိရှိဤတဲ့ဟောဘိနှစ်ခုနော်ကိုဝေဝရိယစိတ်ဝရိယခန္ဓာကိုယ်ကလည်းလုံးမယ်။နော်စိတ်ကလည်းပဲထက်တန်တယ်။ဘိမရှိရင်ဘယ်မှလိမ့်မှာမဟုတ်ဘူးနော်။ဝရိယမရှိရင်ဘယ်မှမရောက်ဘူးသူသူဘာတွေသိနေနေမလုံရင်တော့ဘာမှရမှာမဟုတ်ဘူးနော်။ဒါကြောင့်ဝရိယကိုဘိန်းတစုံလို့ပြောတာအလွန်မှကောင်းတဲ့ဥမာလို့မဆိုနိုင်ဘူးလား။ စက္ကဝိရိယောကိုစိတ်လုံးလဝိရိယတည်းဟူသောဘိန်းရှိ၏တဲ့ဥပိ္ပခာဒုဒတမာရီတဲ့ဥပိ္ပခာတည်းဟူသောအညီအမြထအပ်သောရင်ဦးထဘိုးရှိ၏ထဘိုးဆိုတာအဲ့ဒါဥပိ္ပခာအဲဥပိ္ပခာတရားပေါ့နော်ဆိုတော့ဒီဥပိ္ပခာထဘိုးမှာတရားနဲ့ပညာကိုကထားမြင်ရလားမျက်စိထဲမှာနော်ဝင်ရိုးကပါတော့ဇံပေါ့တမာတိတရားဇံတရားဟုတ်လားအဲ့ဒါဝင်ရိုးတဲ့နော်ပြီးတော့ဗာပြောတော့ ပရိဝါဒအဖုံးအကာတိအနိစ္စအလောဘတိတဲ့ဒါဘာပြောလို့ဆိုမလိုချင်မှုဟာဒီယထာရဲ့အဖုံးပဲတဲ့နော်တတရဲ့အဖုံးတာနော်မလိုချင်မှုဘာမှသူမလိုချင်မှုဆိုတာယထာရဲ့အဖုံးတဲ့နော်နောက်တတိယဂါထာလေးကောင်းတယ်အဗျာပါတော့အဝိဟိန္တာဝိဝေကောယတအာဟုတံတိတိခာသမ္မတန္တာဟောယောဂခေမာယဝတ္တတိတဲ့ဒီဟာလေးကတော်တော်ကောင်းတယ်တော့ဘာပြောဆို ယတ္တအကျင်အရိယာမဲ့ယင်ယထာဤအာဝုဒံလက်နှက်သည်အပြာပါတော်မေတ္တာ၎င်းအဝိဟိတကရုဏာ၎င်းဝိဝေကောကာယဝိဝေကစိတ်တဝိဝေကဥပရိဝိဝေက၎င်းတည်းတယ်ဆိုလိုတာကဒီယင်ကြီးမှာလက်နှက်ရှိတယ်လက်နှက်မပါရင်ဘုန်းဘုန်းတို့တိုက်ခိုက်လို့မရဘူးနော်တစ်ဖက်ရန်သူနဲ့တိုက်မယ်ဆိုလို့ရှိရင်လက်နှက်ပါမှရမယ်နော်အဲ့ဒီလက်နှက်ကဘာတုံးဆိုတော့မေတ္တာရယ်ကရုဏာရယ်ဝိဝေကရယ်မေတ္တာစောစောမှာပြောထားတာနော်ကရုဏာဘာတုံးတနာကျင်တာလေသူ့လည်းစောစောမှာပြောတယ်ဟုတ်လား ကရုဏာပြီးတော့ဝိဝေကဆိုတာတကိုယ်ဒီတစိတ်တီနော်ပြီးတော့နိဗ္ဗာန်နိဗ္ဗာန်ဥပရိဝေကပေါ့အဲ့တော့ဒီနေရာမှာအဓိကကတော့ဝိဝေကဆိုတာတကိုယ်ဒီတစိတ်တီလို့အပေါ်ယံလေးအဲ့ဒါလိုလေးနားလည်ထားမယ်ဆိုရင်ရပါတယ်ဟုတ်လားအဲ့တော့ဒီဘုန်းဘုန်းတို့ရန်သူကိုတိုက်ခိုက်ဖို့အတွက်လက်နက်ပေါ့နော်မေတ္တာရှိရမယ်ကရုဏာရှိရမယ်ဝိဝေကရှိရမယ် နော်တိတိခသမတန္တာဟောတိခန္တသောအဓိဝါဒနာခန္တီတိဟုသောကောင်းစာဝိစင်ရသောတည်ရှိသောယထာရင်းသည်နော်ယောဂခေမာယ၄ပါးသောယောဂတို့ဖြင့်ဘေးမရှိသည့်နိဗ္ဗာန်လွန်ကဝိတ္တိဖြစ်၏ဒီယထာကြီးကသွားနေတယ်အဲ့မှာယထာရင်းကချက်ဝတ္တစာကိုဝတ်ထားတယ်ယထာရင်းကသူများပြစ်လိုက်ရင်နော် तू ချက်ဝတ္တစာဝတ်မထားဘူးဆိုရင်အများနဲ့ပြစ်လဲ तू ခါမှာဓာတ်နဲ့ခုတ်လဲခါမှာ तू ဘာလာဘယ်လက်နဲ့ကလာလာ तू ထိမှာ तू မှာလက်နဲ့ပြည့်စုံုံနဲ့မကဘူး ကာကွယ်အကာအကွယ်လည်းရှိဖို့လိုတယ်ပေါ့နော်နော်ဒီဟာသူကခုခေတ်ဆိုရင်ဒါကြီကာအင်ကြီးတို့ဘာတို့လိုမျိုးပေါ့ဟုတ်လားချက်ဝတ်တစားတော့ရှင်းတော့ကတော့သေရည်နဲ့လှုပ်တာအလုံးကောင်းသားသေရည်တွေနဲ့လှုပ်တယ်တန်တွေနဲ့ခတ်ပြီးတော့လှုပ်ထားတယ်တုံတန်ဒါခုတ်မပြတ်ဘူးဆိုတော့ချက်ဝတ်တစားအဲ့ဒါဘာပြောတော့တီးခံခြင်းနဲ့ဟောတီးခံနိုင်တယ်ဆိုလို့ရှိရင်ဘယ်လိုလက်နဲ့လာနဲ့လဲကို့မထီဘူးပေါ့ဆိုလိုတာဘုံမဒါလေးကိုကြည့်ပြီးတော့အော်တော်ဟုတ်တာပဲလို့ ခုဘုံဘုံတို့စိတ်ထဲကိုလာလာထိနေတယ်နော်ဟုတ်လားလောဘနဲ့ထိဒေါသနဲ့ထိလာလာထိနေတယ်ဆိုတာကိုကဘာမရှိတာတော့ချက်ဝတ်တစားမရှိတာပေါ့တီးခံမှုမရှိတာတီးမခံနိုင်လို့စိတ်ကိုလာထိနေတာတီးခံနိုင်လို့ရှိရင်ဘာမှလာမထိဘူးဒါတော်တော်နားလည်ဖို့ခက်တယ်လို့ဘုံဘုံထင်ပါတယ်ဒါလောက်ပြောတာနဲ့သဘောပေါက်ဖို့တော့တိတ်မလွယ်ဘူးနော်ဒါသည်ကိုယ့်ကိုတေချာလှုပ်ကြည့်ပေါ့နော်တိခန့်တဲ့တရားနဲ့နော်အရာများစွာကိုကြော်လွှားကြည့်ဖြတ်တန်းကြည့်နော်တိခန့်ခြင်းဟာ ချက်ဝတ်တစားဖြစ်တယ်ဆိုတာအလွန်မှကိုကောင်းမွန်တဲ့ဥပမာလို့ဆိုရမယ်ပေါ့ဟုတ်လားအဲ့ဒါလိုမျိုးအင်္ဂါရက်တွေနဲ့ပြည့်စုံတဲ့ယထာဟာနိဗ္ဗာန်ကိုသွားတယ်တဲ့ဧတတထာနိတံဗုဒ္ဓမြမယာနအနုတ္တရနေယံတိဒီတာ လောကမှာအညတထုဇေယံဇေယံတဲ့နော်ဒါလေးကဘာပြောတော့ဆိုတော့ရေတံအကျင့်ပညာရှိတို့ဤအတ္တနိမိမိနိုင်နော်တံဗုဒ္ဓံဖြစ်လာသောတံဗုဒ္ဓံဖြစ်လာသောအနုတ္တရမိမိထက်အလွန်မြတ်လွန်မြတ်မှုမရှိအမြတ်ဆုံးဖြစ်သောဧတံမြမယာန အကျင်အရိယာမဲ့ဒီဟုသောယင်သည်အဋ္ဌိရှိတေဒီတာထိုပညာရှိတို့သည်ဇေယံဇေယံကိလေသာတို့ကိုအောင်ကြအောင်ကြကုန်လျက်လောကမှာလောကမှာအညတတုစင်စစ်နေယံတိထွက်မြောက်ကုန်၏တဲ့ပညာရှိတဲ့ပုဂ္ဂိုလ်မှာဒီမဲခင်၈ပါးဆိုတဲ့ယင်ယထာကြီးရှိမယ်ဆိုလို့ရှိရင်တဲ့အဲ့ဒီပညာရှိကဒီမဲခင်ယင်ယထာကြီးကိုရှိပြီးတော့ဟုတ်လားလောကနဲ့စင်စစ်လွတ်မြောက်သွားတယ်တဲ့လောကဆိုတာဘုံဘုံတို့ပုထုဇဉ်နေအနေနဲ့နော်ဒုက္ခလို့နားမလဲလို့သာ နေချင်းစရာလို့ထင်တာ哦နော်တကယ်ဉာဏ်ပညာကြီးမားလို့အမှန်သိသွားပြီဆိုရင်လောကဟာဘာတွေရဲ့အစုဝေးတာဖြစ်တယ်လဲဒုက္ခရဲ့အစုဝေးတာဖြစ်တယ်ပေါ့နော်ဒါမှတကယ်ဘဝရဲ့အကြီးမားဆုံးရည်မှန်းချက်အရှိသင့်ဆုံးရည်မှန်းချက်ကဘာလဲလို့မရင်ဘဝလွတ်မြောက်ဖို့ပေါ့နော်ဘဝလွတ်မြောက်ဖို့ကိုယ်ဘယ်ရင်ကတည်ဆောင်သွားမှာလဲလို့မရင်မက်ခင်ရင်ကတည်ဆောင်သွားမှာဟုတ်လားဒါမက်ခင်ရှင်ပါကိုမြတ်စွာဘုရားဒေသနာတော်တွေထဲမှာ လမ်းနဲ့အများဆုံးဥမာပြပြီးဟောတယ်နော်ဟုတ်လားမက္ကနထင်ကီကောတစ်ထောလမ်းတကလမ်းထဲမှာဘိုက်ခင်ရှိပါအမျက်ဆုံးဆိုပြီးဟောတယ်အခုဒီတတိဒေသနာမှာကြတော့လမ်းပေါ်မှာပြေးနေတဲ့ဘာနဲ့ဥမာပေးတော့ရင်နဲ့ဥမာပေးတယ်လမ်းကလည်းတနေရာကိုရောက်သွားစေတဲ့အရာပဲရင်ကလည်းဘာတော့တနေရာကိုရောက်သွားစေတဲ့အရာပဲရင်ကိုတက်စီမယ်ဆိုရင်လေဟုတ်တယ်မဟုတ်လားလမ်းနဲ့ရင်နဲ့ဆိုတာဘယ်လိုပြောမလို့တမျိုးစီဆက်ဆက်နေတော့နော်အခုမဂ်ခင်၈ပါးကလည်းနိဗ္ဗာန်ကိုပို့မဲ့အရာ လမ်းနေရာကနေလည်းပို့မယ်ရင်နေရာကနေလည်းပို့မယ်ပေါ့ဟုတ်လားဒါကြောင့်ဒီဒုက္ခငြိမ်းရာကိုဆက်ရောက်စေတဲ့တဲ့မဂ္ဂင်ရှိပါအကျင့်မြတ်တရားကိုကျင့်ရတာအလွန်ကြီးကျယ်တဲ့မင်္ဂလာကောင်းကျိုးချမ်းသာတွေကိုဖြစ်စေတယ်လို့ဟုတ်လားဆွတ်ဆွတ်ဖြူနေတဲ့ယင်ကိုတွေ့လို့ရှင်အနန္ဒာကမေးတာနော်ဒါကိုမမေ့နဲ့ဟုတ်လားဒီသာသနာတော်မှာလည်းပဲနော်အဲ့လိုမျိုးဗြမာယင်လို့သတ်မှတ်လို့ရပါရတဲ့အရာရှိပါသလားဆိုရှိတယ်ဘာလို့မဂ္ဂင်ရှိပါ ဗြဟ္မာဗြဟ္မာယင်လည်းဟုတ်တယ်ဓမ္မယင်လည်းဟုတ်တယ်အနုတ္တရသင်္ကာမဝိဇယနော်အတုမရှိစစ်ပွဲကိုအောင်နေရယင်လည်းဖြစ်တယ်ဆိုတော့ဒီမဂ္ဂင်၈ပါးယင်ကိုမြတ်စွာဘုရားအများကြီးဒီမှာပြောထားတာဒါလေးကိုဘုံဘုံတို့ရုပ်တန်တွေရိုက်ထားတာဆိုတဲ့အခါကျတော့ပြန်ပြီးတော့နားထောင်ကြည့်ပေါ့နော်အသေးစိတ်တော့ပြန်ရှင်းမပြတော့ဘူးဟုတ်လားအချိန်လည်းမရှိတော့ဘူးနော်အဲ့တော့ဒီကနေ့ဘုံဘုံတို့ဗြဟ္မာစရိယမင်္ဂလာနော်အများကြီးပြောလိုက်တယ်နော်ပါဠိပြောခဲ့တော့ပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်နော်ဗြဟ္မာစရိယနော်မြတ်သောအကျင့် မြတ်သောအကျင့်ဆိုတာဘာတော့မြတ်သောအကျင့်တွေအများကြီးရှိတဲ့နကဒီနေ့ဘုန်းဘုန်းတို့ပြောသွားတာမေထုံမှုမှရှောင်ကျင်ခြင်းမြတ်သောအကျင့်ဒါတစ်မျိုးနော်နောက်ပြီးတော့ဘာတော့မေတ္တာကရုဏာမုဒိတာဥပေက္ခာပြမဝိဟာတရား၄ပါးဖြင့်နေထိုင်ခြင်းဒါပါတော့မြတ်သောအကျင့်ဟုတ်လားတမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ခင်၈ပါးပွားများခြင်းတနည်းအားဖြင့်ယုံနံတဘာဝအတွေ့အကြုံတွေကိုမတည်မြဲတဲ့တရားတွေလို့အတိအမှတ်ပြုတ်ပြုတ်ပြုတ်ပြုတ်ပြီးတော့နေနေခြင်း အဲ့ဒါပါတော့မဂ္ဂင်၈ပါးပွားများနေတာသတိပဋ္ဌာန်တရားပွားများနေတာဟုတ်လားဝိပဿနာတရားပွားများနေတာတမာတိနဲ့ပညာဖြစ်အောင် လုပ်နေတာအဲ့ဒါဒီပါတော့ဗြဟ္မာစရိယပဲဟုတ်လားဗြဟ္မာစရိယအကျမ်းမြင့်ဒီနေ့ဘယ်နှမျိုးပြောလိုက်တော့၃မျိုးဟုတ်လားအဲ့ဒီဗြဟ္မာစရိယတွေကိုဘုံဘုံတို့မြတ်သောအကျင့်တွေကိုတော့ကျင့်သုံးနိုင်ရင်ကျင့်သုံးနိုင်တယ်လို့ပြစ္ဆုတ်ပန်တန်တရားနှစ်ဖြာသောအကျိုးကိုရရှိစေမယ်နောက်ဆုံးဒုက္ခအစုအပုံမျှတာဖြစ်တဲ့နော်ဘဝကလည်းပဲ လွတ်မြောက်သွားမယ်ပေါ့ဒီမှာမြတ်စွာဘုရားမက္ကင်ရှင်ကိုရှိမယ်ဆိုရင်ဘယ်ရောက်သွားမလို့ပြောတော့ဘဝကနေလွတ်မြောက်မယ်လို့ဟောနော်ဒါဘုန်းဘုန်းတို့ဘုရားသာသနာနဲ့တွေ့ကြုံတော့အခိုက်အတန့်မှာသာလဲသိနိုင်မြင်နိုင်တဲ့မှန်ကန်တဲ့အမြင်တွေနော်ဒီဥစ္စာကဘုရားသာသနာနဲ့မတွေ့ဘူးဆိုလို့ရှိရင်ဘဝလွတ်မြောက်အောင်လုပ်ရကောင်းမှလည်းမသိဘူးလွတ်မြောက်ခြင်းစိတ်ပေါက်ဖို့လည်းမလွယ်ဘူးလွတ်မြောက်အောင်လုပ်ရမယ့်အရာလို့တောင်မသိဘူးဘဝထဲမှာပဲအဆင်ပြေအောင်လောက်ပဲကြိုးစားနေကြမှာဟုတ်လားอืม အဲ့ဒါဘုန်းတို့ဒီနေ့ဗာမင်္ဂလာတော့ပြမရှိရိယမင်္ဂလာတဖြည်းဖြည်းနဲ့မြင့်မားလာပြီနော်တဘောစာပြမရှိရိယံစာပြီးရင်ဗာလာမတော့အရိယသစ္စာနာဒတနာနိဗ္ဗာန်သစ္စိကရိယာစာဧတံမင်္ဂလာမုဒ္ဓမာနောက်ဆုံးနိဗ္ဗာန်ချမ်းသာမျက်မှောက်ပြုပြီးတဲ့နောက်မှာရရှိမဲ့မင်္ဂလာပါတော့ဖုဒ္ဓတ္တလောကဓမေဟိစိတ်တံယတ္တနာကံပတိအတောကံဝိရဇံခေမဧတံမင်္ဂလာမုဒ္ဓမံဒီတိသွားမယ်နော်မင်္ဂလာတရားဟုတ်လားဒီနေ့အပိုင်း30မြမစီရမင်္ဂလာနော် ဒါကြောင့်အဆင့်မြင့်မားတဲ့မင်္ဂလာတရားတွေကိုမိမိတဏ္ဍာမှာဖြစ်ပွားအောင်ကြိုးစားနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဒီကနေ့ကြိုးစားအထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း